များအထုနေတဲ့မတရားခိတ္တယန္နာဖြစ်တော့ယနေ့ဟောကြားနာကြမယ်တရားတော်ကိုချမ်းသာရဖို့အနေထားမျိုးဖြင့်ယုတ်သေးစွာနာကြားနိုင်ကြပါမည်သာသနာတော်တက္ကရာ2559ခုနှစ်လူတော်ဟောဟာကောဇာတက္ကရာ1385ခုနှစ်တရင်ကျော်လာဇန်8ရက်နေ့ ယနေ့ရှင်မင်းဝန်သာသနာရိပ်သာတို့ဓမ္မတောင်ဝနာ ကုသိုလ်တို့လာရောက်စီပူကြဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များဘုန်းကြီးရဲ့သက်တော်66နှစ်ပြည့်မွေးနေ့ပူဇာမွေးနေ့ပူဇော်ပွဲမှာအထူးတရားအားထုတ်ပြီးတော့ဓမ္မပူဇာဖြင့်ပူဇော်နေကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါန တရားအလူပေးလူမှာကတော့ဓမ္မပရအထာခရာမှာလာတဲ့စိတ်ကူးရှည်မရှိစိတ်ကူးရှည်မနေကြပါနဲ့ဆိုတဲ့တရားတော်လေးကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာဖြစ်ပါကြံစီစိတ်ကူးရှည်မနေကြပါနဲ့ဆိုတဲ့တရားတတိပေးတဲ့တရားလေဗတ်တရားလေ ။ဘာကြောင့်လဲဆိုတော့ဘုန်းကြီးရဲ့တက်တော်ဟာ66နှစ်ဒီရွှေမင်းဝန်သာသနာရိပ်တာကိုဘုန်းကြီးရောက်တဲ့အချိန်တုန်းက35နှစ်ဘုန်းကြီးဒီရိပ်တာကိုရောက်လာတာဘယ်နှစ်ကရောက်တယ်ကဲ35နှစ်ကရောက်လာပြီဆိုတော့ဒီကနေ့66ဆိုတော့30နဲ့တစ်နှစ်ရှိသွားပြီဟုတ်တယ်မလား ရိပ်တာကိုဘုန်းကြီးရောက်တာ30နဲ့တနှစ်ရှိသွားအဲဒီ35နှစ်အရွယ်လေးကဘုန်းကြီးတည်ရောက်လာပြီးဒီတိုက်တာကိုဘုန်းကြီးဆောင်ရွက်တဲ့အခါကျတော့ဘုန်းကြီးကိုအားလုံးကစိုးရိမ်တကြီးနဲ့စောင့်ကြည့်နေကြတယ်ဦးစင်းလေးကငယ်လိုက်တာဦးစင်းလေးကငယ်လိုက်တာဥပရိယုတ်ကလည်းတဏ္ဍပြန်ပြန်နေဦးစင်းလေးဖြစ်မှဖြစ်ပါမလား အဲ့ဒီတုန်းက35နှစ်ဦးစင်းလေးဟာဒီကနေ့ဘယ်လောက်ဖြစ်သွားပြီလဲနေဖို့နဲ့တေဖို့ဘယ်ဟာကနေလဲတေဖို့နီးနေပြီနီးလာတဲ့အတွက်ဘုန်းကြီးစိတ်ကူးရှည်နေဖို့အချိန်နေမရှိတော့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုလည်းစိတ်ကူးရှည်မနေစေချင်ဘူးစိတ်ကူးရှည်တယ်ဆိုတာနောက်မှဘယ်တော့မှဘယ်လမ်းမှဘယ်နှစ်မှဘယ်ချိန်မှဆိုတာအဲ့ဒါစိတ်ကူးရှည်နေတာ ကိုကရောအဲ့ဒီလအဲ့ဒီနှစ်အဲ့ဒီချိန်ထိအောင်တည်တည်ချာချာနေဖို့ရတေချာပါမလားလုံးဝမတေချာဘူးလုံးဝမတေချာတဲ့အတွက်ကြောင့်မို့စိတ်ကူးတွေကိုရှင်းမနေပါနဲ့မိမိတို့လှုပ်တဲ့လှုပ်ထိုက်တဲ့အလုပ်ကိုမိမိတို့မြန်မြန်ကြီးပြုလုပ်ဖို့ပါမြန်မြန်ကြီးပြုလုပ်ဖို့ပါဒါမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုတော်တိုင်ဟောကြားထားတာအဲ့ဒီဒေသနာတော်လေးကိုဘုရားရှင်ကိုတော်မြတ်ကြီး တာဝတိပြေမှုဇေတဝန်အကြောင်းသတင်းသုံးပြီးတော့နေစဉ်အချိန်ခါကာလမှာမဟာဒနဝါနိဒာဆိုတဲ့ကုံတဲ့တထေကြီးကိုမြတ်စွာဘုရားဟောကြားခဲ့တာဘသူကိုဟောကြားခဲ့တာလဲအေးမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကမဟာဒနဝါနိဒာစီဝါဥစ္စာတွေနဲ့တခါတည်းအယောင်းဝယ်ပြုတ်လုပ်ပြီးတော့နေတဲ့တတဲ့တကယ်ကိုကုံတဲ့တထေကြီးကိုမြတ်စွာဘုရားဟောခဲ့တာ ဣဒဝတံဝသိတာမိဣဒဟေမန္တဂိမမံဂိဂိမိတုဣတိဘာလောဝိစိန္ဒေတိအန္တရာယနာပုဇတိတိဣဒဝတံဝသိတာမိဣဒဟေမန္တဂိမိန်တုဣတိဘာလောဝိစိန္ဒေတိအန္တရာယနာပုဇတိတိဣဒဣမသမေဌာနေဣယယဌာနဣဒေတ၌ ဣတိစီတင်စာဤမည်ဤမည်သော အမှုကိစ္စကို ကရွန်တော်ပြုလုပ်လျက်ဝတ္တံမိုးလေးလာတို့ကာလပါလုံးဝသိတံမိနေလိုက်ပါဥအံဟောမိုးလေးလာမိုးတွင်ချိန်ကကာလတော့ငါဘာလေးလှုပ်လိုက်ဦးမေဒီအချိန်မှာဘာလေးစိုက်ပြိုးလိုက်ဦးမေဒီအချိန်မှာဘာလေးရောင်းဝယ်လိုက်ဦးမေနဲ့ဣဒာဣမသမေဌာနေဣယဌာနဣဒေသ၌ ဣတိစီတေသာဤမည်ဤမည်သောမုကိစ္စကိုကရုံတော်ပြုလုပ်လျက်ဝတ္တမိုးလီလာတို့ကလပလုံးဝသိတ္တမိနေလိုက်ပါဥအံဣရာဤဣရာဣမသမိဌာနေဣယဌာနာဣဒေတ၌ဣတေစီတေသာဤမည်ဤမည်သောမုကိစ္စကို ကရုံတော်ပြုလုပ်လျက်ဟေမန္တခိမိန်ခိမိန်သူ ဆောင်းလေးလံຫນွေလေးလာတို့ကလပ်ပါလုံးဝသိတာမိနေလိုက်ပါဦးအံငါမှဒီကိစ္စတွေဒီကိစ္စတွေဆောင်းလာကြရင်ငါဆောင်းရွက်မယ်ຫນွေလာကြရင်ငါဆောင်းရွက်မယ်အဲ့ဒီမှာမိုးလာကကလပ်မှာငါဆောင်းရွက်မယ်ဆိုတဲ့အနေအားဖြင့်ဣဒာဣမသမိဌာနေဣယဌာနဣဒေသနာဣဒေစီဒေသဤမြေဤမြေသောအမှုကိစ္စအကို ကရွန်တော်ပြုလုပ်ပွားများအထုလျက်ပြုလုပ်လျက်ဟိမန္တခေမေသူဆောင်းလေးလာຫນွေလေးလာကလပ်ပါလုံးဝတိတာမိနေလိုက်ပါဟုအံဣတိဤသို့ဘာလောလောဘဒေါသမောဟပြောထူမိုက်တော်သူသည်စိတ်တွေသည်ကြံစည်ကစိတ်ကူးရှည်၍နေလေ၏မူလေးလာမှာငါဘာလုပ်မလဲ ຫນွေလာကြရင်ငါဘာတွေဆောင်ရွက်မယ်ဆောင်းလာကြရင်ငါဘယ်လိုနေမယ်အဲ့ဒီလိုလုပ်နေတယ်ဆိုတာစိတ်ကူးတွေနဲ့တွေ့တော်နေတာဘာနဲ့တွေ့တော်တာလဲစိတ်ကူးနဲ့လုပ်နေတာမိမိရဲ့ကြံစည်စိတ်ကူးမှုတွေနဲ့ຫນွေလာမှာငါဘာလုပ်မယ်မိုးလာမှာဘာလုပ်မယ်ဆောင်းလာမှာဘာလုပ်မယ်ဆိုပြီးတော့စိတ်ကူးနေတာအဲ့ဒီလိုစိတ်ကူးနေတဲ့ပုဂ္ဂိုလ်များဟာ ဘာလောလောဘဒေါသမောဟပြောထုမိုက်တော်သူသည်ဝိစိန်တေတိကြံစည်ကစိတ်ကူးရှည်၍နေလေ၏အတ္တနောမိမိဤအန္တရာယံပစ္စည်းမိအရေးအန္တရာယ်ဘေးကိုနတ်ဘုဇ္ဇတိမသိနိုင်ပါပေလောဘဒေါသတွေကဥစီပြီးတော့နေတဲ့အခါကာလကြတော့မိမိရဲ့အသက်အန္တရာယ်ဘေးကိုကိုယ့်ဟာကိုယ်ပြန်ပြီးတော့တတိ မထားမိဘူးတဲ့အန္တရာယော အတနောမိမိအန္တရာယောပစ္စည်းမိအရေးအန္တရာယ်ဘေးကိုနတ်ဘုဇ္ဇတိမသိနိုင်ပါပေခုခုကိုပြန်ပြီးတော့သတိမထားနိုင်မဆင်ញံနိုင်ဘူးအဲ့ဒီလိုဘုရားရှင်ကိုရောမြတ်ကြီးက မဟာဒါနမဟာဒါနဆိုတဲ့ကုံတဲ့တထေးကြီးကိုဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများရောဘုန်းကြီးတို့ရောပေါ့ကိုယ့်ရဲ့သိခြင်းတရားဆိုတာကဘယ်နေ့ဘယ်ရက်ဘယ်ချိန်မှသိမယ်ဆိုတာမသိဘူး ငါဘယ်လမှဘာတွေလုပ်လိုက်ဦးမယ်ဒီနှစ်တစ်နှစ်တော့လေငါဘာတွေဆောင်ရွက်လိုက်ဦးမယ်နောက်နှစ်ကြာမှနောက်ဆုံးတရားအထုတ်မဲ့အရေးလေးတောင်မှဘယ်လကြာမှကလို့တရားအထုတ်မဲ့မိုးရင်းကြီးဆိုတော့မိုးတွေနဲ့မကောင်းသေးဆောင်းလာကြာမှဆောင်းရောက်ပြန်တော့လည်းပဲအေးလိုက်တာ မဖြစ်သေးဘူးຫນွေကြာမှပြောင်းပြန်ပြီຫນွေရောက်ပြန်တော့လည်းပဲຫນွေကပူလိုက်တာမဖြစ်သေးဘူးအေးတဲ့ရာသီလေးကြာမှအချိန်ကြီးပြောင်းပြောင်းနေလိုက်တယ်အဲ့ဒီအချိန်ထိအောင်ကိုနေရမယ်ဆိုတာရောသိကြပါမလား မသေးကြဘူးစီးပွားရေးလုပ်ငန်းတွေပဲဖြစ်ဖြစ်တခြားတခြားလူမှုရေးလုပ်ငန်းတွေပဲဖြစ်ဖြစ်ဆောင်ရွက်ရမယ့်ကိစ္စဟူသမျှတွေကိုမြန်မြန်ကြီးဆောင်ရွက်လိုက်တာကောင်းတယ်ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးလက်ထက်ကအဲဒီတာဝတိမြို့မှာရှိတဲ့မဟာဒဏကုံတယ်ကြီးဟာဗာရဏတိပြည်ကိုအဲဗာရဏတိပြည်ကနေပြီးတော့ပေါ့နော်ဗာရဏတိပြည်ကနေပြီးတော့ဝပန်းပစိုးတွေပေါ့ ခွန်ကြီးတို့ခွန်ကြီးတို့အခုဒီခေတ်ဒီကံနဲ့ပြောရမယ်ဆိုရင်ကတော့စစ်ဆိုးပန်းရိုက်ပေါ့ဗျာဒါဝတ်ပန်းပစိုးတယ်ဒီအဲဒီမှာကုတုံပါရတ္တနာဝတ်ပန်းပွင့်ဖြစ်တတ်အကုန်တော်ဆိုတော့ဝတ်ပန်းတယ်ဝတ်ပန်းပစိုးတယ်ဝဋ္ဌာနိအဲ့ဒီပစိုးတို့ဖြင့်ဘလောက်ထိအောင်လဲဆိုရင်အဲ့ဒီကုံတယ်ကြီးဟာဗာရာဏသီပြည်ကနေပြီးတော့ခွန်ကြီးတို့ဟိုတန်ဝဋ္ဌိမြို့ထိအောင်လှဲ900နဲ့တင်ပြီးတော့ သံဝတိမြို့မှာသွားပြီးတော့ကုံရောင်းကုံဝယ်ပြုမယ်။သံဝတိမြို့ကလည်းပဲဘုန်းကြီးတို့တောင်ထိတ်နက်ကပွဲသဘင်ကြီးရှိတယ်။ခုနှစ်ရက်တိုင်းတိုင်းဆင်ရင်ကျင်းပတဲ့တောင်ထိတ်နက်ကပွဲသဘင်ကြီးရှိတယ်။အဲ့ဒီပွဲအမိငါသွားမယ်ဆိုပြီးတော့သူ့ရဲ့အဝန်းအခြေတွေအယောင်းဝယ်ပြုဖို့အတွက်လှင်းအစီ900နဲ့တင်ပြီးတော့ဗာရဏတိပြည်ကနေထွက်လာဘယ်ပြည်ကနေလဲဗျာ။ ဗာရဏတိပြည်ကနေပြီးတော့တန်ဝဋ္ဌိမြို့ထိအောင်တန်ဝဋ္ဌိပြည်ထိအောင်ထွက်လာလေချက်လဲစင်ကားရဘုန်းကြီးတို့အခုဒီကနေ့ဗုဒ္ဓဂယာသွားပြီးတော့ဘုရားပူဇော်တဲ့ပုဂ္ဂိုလ်တွေဗာရဏတိမြို့ဆိုတာရောမြို့ဟောင်းရောမရောက်ခဲ့ဘူးလားဗာရဏတိမြို့ဟောင်းဆိုတာရှိတယ်တောင်ငါးလုံးကာခိုတဲ့ရာဇကြိုဟိုကဗာရဏတိဆိုတာကဘုန်းကြီးတို့ဟိုမှာ မြတ်စွာဘုရားဓမ္မစကြာတရားဦးဟောတဲ့နေရာနာအဲ့ဒီကဗာရာဏသီအဲ့ဒီဗာရာဏသီနဲ့တန်ဝဋ္ဌိဆိုတာနိနိလေးတာအဝေးကြီးလားအဝေးကြီးဘုန်းကြီးတို့ဒီမှာတနေ့ခရီးလောက်မောင်းရတယ်လို့ထင်တယ်အဲ့ဒီမှာအဝေးကြီးပဲကမ်းနဲ့မောင်းလာတောင်တနေ့ခရီးလောက်မောင်းရတယ်လို့ထင်ပါတယ်အဲ့ဒီဗာရာဏသီကနေပြီးတော့အခုတာဝဋ္ထိပြည်တာဝဋ္ထိမြို့ကိုလာပြီးတော့ကုံရောင်းကုံဝယ်ပြုတာအဲ့ဒီမှာ ကုံရောကုံဝယ်ပြုတ်ပြီးတော့မြေကမ်းတစ်ဖက်ကိုရောက်တယ်ဒီဘက်ကမ်းကနေပြီးတော့ဟိုဘက်ကိုကူးသွားရုံနဲ့ရှိတော့တာဝတိမြို့ရောက်အဲတော့ခရီးကလည်းဝေးတော့အာလုံးပင်ပန်းလာနွားတွေလည်းပင်ပန်းတယ်လူတွေလည်းပင်ပန်းတယ်ပင်ပန်းလာတဲ့အခါကာလကြတော့အဲ့ဒီမှာတထေကြီးကအာလုံးဒီဘက်ကမ်းမှာဒီကနေ့တညတာနားကြရအောင်ဒီဘက်ကမ်းမှာလဲတယ်အကုန်စုလက်ထက်ကြီးအကုန်ချပြီးတော့တညတာနားကြမယ်ဆိုပြီးတော့အဲ့ဒီမှာနား အဲ့ဒီနားရဲ့အချိန်မှာပဲအဲ့ဒီနေ့ညတခါလေလေကြီးမိုးကြီးတွေဆင်ပြီးတော့မိုးတွေရွာချလိုက်တာအဲ့ဒီဒီဘက်ကမ်းမှာသူတို့စောင့်နေကြတယ်ဒီမှာမြစ်ကမ်းပဲအဲ့ဒီမြစ်ကိုရေတွေဟာတခါလေမိုးရေတွေတောင်ကြရေတွေစီးဆင်းပြီးတော့မိုးရေကလည်း9ရက်9လီရွာသုံးပုံရပါတယ်ကြည်ရတောင်တောင်ပေါ်ကနေပြီးတော့ရွာသုံးတော့ ရေတွေကစီးဆင်းတော့ရေတွေကဒလဟောစီးဆင်းတဲ့အခါကလည်းကြတော့လှဲတွေ ဒီအထဲမှာမဖြတ်ပြီးမကူရဲဘူးမြစ်ထဲလည်းဖြစ်ခြင်းဖြစ်မယ်ချောင်းလည်းဖြစ်ခြင်းဖြစ်မယ်ပေါ့အဲ့ဒီမှာမကူရဲတဲ့အခါကာလကြောင့်ဒီဘက်မှာပဲနေရဟိုဘက်ကန်းကသာဝတိမြို့မှာတော့တောင်ထိပ်နက်ကပွဲသပင်ကြီးဆင်းရင်ကျင်းပပြီးတော့လူတွေဆူညံပြီးတော့ပျော်ရွှင်နေကြတဲ့အတန်လေးတဲ့တဲ့ကြားနေရဒါပေမဲ့ဒီဘက်ကန်းကနေဟိုဘက်ကန်းကိုမကူးနိုင်တဲ့အခါကာလကြတော့သူ့ရဲ့ဝပန်းတယ်တွေရောင်းမှုဝယ်မှု ပြုလို့ရပါမလားမရတော့ အဲဒီမှာခုနှစ်ရက်တိုင်တိုင်မိုးတွေကရွာကြီးတွေက ကြီးဆိုတော့ဘယ်လိုမှမကူးနိုင်တဲ့အခါကလကြတော့အဲဒီမှာတောင်ထိန်လက်ကပွဲကြီးတာပြီးသွားတယ်ဒီတထေးကြီးဟာဘုန်းကြီးတို့ဒီမှာကုန်းတဲ့တထေးကြီးဟာဟိုဘက်ကိုကူးပြီးတော့မယောင်းနိုင်မယောင်းနိုင်တဲ့အခါကလကြတော့ရောင်းဝယ်ပေါက်ကားမှုမပြုရတဲ့အခါကလကြတော့တစ်ခေါက်တစ်ခေါက်လာဖို့ဆိုတာမလွယ်ဘူးအဲတော့မလွယ်တဲ့အခါကလကြတော့ငါ မိုးလေးလားနှွေလေးလားဆောင်းလေးလားတစ်နှစ်တာကာလပတ်လုံးကဒီဝပန်းတဲတွေကိုရောင်းဝယ်ဖောက်ကားမှုပြုမယ်လို့သူစိတ်ထဲမှာအကြံစီဖြစ်တယ်စိတ်ထဲကအကြံစီပေါ်တာဘယ်ထဲကပေါ်တာလဲဟေးစိတ်ထဲကအကြံစီဖြစ်နေတာအဲလိုအကြံစီဖြစ်နေတဲ့မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲဇေတဝန်ကျောင်းတော်ကနေပြီးတော့ဆွမ်းခံကြွပြီးတော့လာတယ် အဲ့လိုသွမ်းကံကြွပြီးတော့လာတဲ့အခါနောက်ပါတန်ဃာတော်များနဲ့သွမ်းကံကြွလာတဲ့အခါကာလကြတော့အဲ့ဒီကုံတဲ့တထေးကြီးရဲ့စိတ်အကြံစီကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသိတော်မူတယ်။ဟိုကုံတဲ့တထေးကြီးကမိုးလေးလား၊နှွေလေးလား၊ဆောင်းလေးလားတနှစ်တာကာလပတ်လုံးငါရဲ့ဝပန်းတယ်ရောင်းဝယ်မှုကိုဒီဗာရဏသီအဲဒီတာဝတိမြို့မှာခြေစိုက်ပြီးပြုမှာပဲနောက်တစ်ခေါက်လာဖို့ဆိုတာမလွယ်ဘူး။ ဒီဝပန်းတယ်တွေအလုံးရောင်းဝယ်ပေါက်ကားပြီးပြီဆိုမှဒီတာဝတိမျိုးကထွက်တဲ့ထွက်ကုန်ဗာရဏသီပြည်မှာမရှိတဲ့ထွက်ကုန်တွေကိုငါယူသွားမယ်ဟိုမှာပြန်ပြီးတော့ရောင်းဝယ်ပေါက်ကားမှုပြုမယ်လို့အဲလိုစိတ်ကြံစီကြံစီနေတာကိုဘုရားရှင်ကိုရောမြတ်ကြီးမြင်တော်မူတဲ့အခါကာလကြတော့တိတံပါတုဂရိတဝါတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးပြုံးတော်မူတယ် ဘုရားရှင်ကိုရောမြတ်ကြီးပြုံးလိုက်ပြီဆိုရင်သွားတော်တွေအားလုံးကရောင်ကြီးတော်တွေအကုန်လုံးထွက်လာတယ်အဲဒီမှာသွားတော်တွေကနေပြီးရောင်ကြီးတော်တွေထွက်လာတဲ့အခါကျတော့ဟိုမှာညီပါနေမှာအာနန္ဒာသိတယ်နောက်တော်ဘာကပါလာတယ်ညီတော်အာနန္ဒာကဘယ်လိုအကြောင်းကြောင့်ပြုံးတော်မူပါသလဲဗျာဘယ်အကြောင်းကိုမြင်ရမြင်ရတဲ့အတွက်ကြောင့်ကိုပြုံးတော်မူပါသလဲမြတ်စွာဘုရားလျှောက်တော့အဲဒီမှာဘုရားရှင်ကိုရောမြတ်ကြီးကဒိဋ္ဌောတိအာနန္ဒမဒနဝါနိဇောတိ အာနန္ဒညီပွားလိမ္မာ အာနန္ဒမဟာဒနဝါနေသောမဟာဒနဂုံတေကြီးကိုမဟာဒနဝါနေသောမဟာဒနဂုံတေကြီးကို တေတရာသင်သည်ဒိဋ္ဌောမြင်ဤလောရသော်ဗျာမိတော့အာမဗန္တိဗန္တိရှင်ဗျာအာမမြင်ပါလေဗျာတဲ့မဟာဒနတတိကြီးကိုတပိတော့မြင်ပါလေဗျာအဲဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးလျှောက်တဲ့ခါကျတော့ဘုရားရှင်ကိုရောမြတ်ကြီးကသောအတ္တနောဇီဝိတန္တရာယအသနိတဝါ ဣမံတံဝဆရံဣဒေဝဝတိတဝါဗန္တံဝိကိနေတုစိတ်တံမအစိတ်တမကာတိတိသောထိုကုံတေကြည်တိအတ္တနောမိမိဇိဝိတန္တရာယံအသက်ဤအန္တရေကိုအဇာနေတဝမတိမူ၍မိမိသိရတော့မယ်ဆိုတာကုံတေကြည်သိရလားကဲဒီကနေ့ဘုန်းကြီးတို့ယောဂီများရောဘုန်းကြီးတို့ရောသိရလားဒီနေ့သိမလားမနေ့ကသိမလား တိတိကျကျသိတဲ့ပုဂ္ဂိုလ်ရှိရလားအခုကုံတယ်ကြီးရော သူတရားတော့မယ်ဆိုတာသူ့ကိုယ်သူတတိထားမိရလားအဲဒီတော့တတိမထားမိဘူးဒါကြောင့်သောဒုကုံတယ်ကြီးတရားတနောမိမိဇီဝိတန္တရာယောအသက်ဤအန္တရေကိုအသာနေတဝါမတိမူ၍ဣမံတံဝဆရံဤနှစ်တို့ကာလပါလုံးတနှစ်တာကာလပါလုံးຫນွေမိုးဆောင်ဣမံတံဝဆရံဤတနှစ်တို့ကာလပါလုံး ဣဒေဝံဤမြင်နှံ၌သာလျင်ဝသိတဝါနေ၍ဗန္တံပစိုးဗန္တာကိုစိပစိုးဗန္တာကိုဝိကိနေတုံ ရောင်းဝယ်ပေါက်ကားခြင်းကစိတ်တံစိတ်အကြံစီကိုအာကာတိပြု၍ပြု၍နေလေ၏။ဟာဒီနေ့တစ်နှစ်လုံးဟောဒီမြေကမ်းနားမှာပဲဒီမြေကမ်းနားမှာပဲလက်တက်ကြီးကိုတခါလဲဝိုင်းပြီးတော့လက်တက်ကြီးနဲ့ဝိုင်းထားပြီးအလင်မှတင်းမှန်တက်ကြီးထိုး အဲဒီမှာတဲမတ်တက်ကြီးထုတ်ပြီးတော့အဲ့ဒီမှာအလင်းမှာနေမယ်ဒီမှာပဲရောင်းဝယ်ပေါက်ကားမှုပြုမယ်ဘလောက်ကြာကြာရောင်းဝယ်ပေါက်ကားမှုပြုမှလဲတနှစ်ကာလပါလုံးຫນွေရောမိုးရောဆောင်းရောသူပန်လာတဲ့ဝပန်းတွေတွေကလည်းပဲလှဲနဲ့အစီဘလောက်လဲ900ဆိုတော့အများကြီးအဲ့တော့ဓာရီကုံအောင်ဆိုတော့တစ်နှစ်လောက်ကိုသတ်မှတ်ထားမှကုံမှာဆိုတော့ငါတစ်နှစ်တာကာလပတ်လုံးဒီမြေကမ်းနားမှာပဲရောင်းဝယ်ပေါက်ကားမှုပြုမယ်လို့သူ့ရဲ့စိတ်အကြံစီကြံစီတယ် အဲလိုစိတ်ကြံစီကြံစီနေတော့ခါကြတော့ဘုရားရှင်ကိုရောမြတ်ကြီးသိတယ်သိတဲ့အတိုင်းလည်းပဲမြတ်စွာဘုရားပြုံးတယ်သူအဲလောက်ကြာကြာနေရမှာလားမနေရဘူးလားသူအဲလောက်ထိအောင်မနေရတော့သူတရားတော်မှာအဲဒီလိုတရားမှာကိုမသိတဲ့အတွက်ကြောင့်မို့သူကြံစည်နေတာစိတ်ကူးနေတာဒီနေ့ဘုန်းကြီးတို့ယောဂီများရောဘုန်းကြီးတို့ရောဘုန်းကြီးကိုယ်တိုင်ဆိုရင်လည်းပဲစိတ်ကူးနေတာသာသနာအတွက်ဘုန်းကြီးစိတ်ကူးနေတယ် ဘုန်းကြီးရဲ့တော်ရိပ်သာကြီးကိုဘုန်းကြီးကဒီတရားဓမ္မတွေအားထုတ်တဲ့ပုဂ္ဂိုလ်တွေကိုစနစ်တကျဘုန်းကြီးဆောင်ရွက်ပေးခြင်းတယ်စနစ်တကျဆောင်ရွက်ပေးခြင်းတယ်အခုဒီရိပ်သာမှာဆိုရင်ယောဂီရက်ရှိယောဂီတွေကလည်းဒီနေရာမှာပဲမနေ့ကတနေ့ကမှရောက်လာတဲ့ပုဂ္ဂိုလ်ယောဂီအသစ်တွေကလည်းဒီနေရာမှာပဲနေတော့လေအတူတကွတရားအားထုတ်တော့လည်းပဲဓမ္မယုံတစ်ခုလည်းအတူတူအားထုတ်ရအဲလိုအတူတူနေထိုင်ကြတော့ တရားအထုတ်လို့စိတ်တည်ငြိမ်မှုတမာတိရပြီးတော့နေတဲ့ပုဂ္ဂိုလ်ကြတော့တရားအာယုံလေးနဲ့ပဲကိုယ့်ဟာကိုယ်ရှုမှတ်မှုလေးနဲ့မြဲပြီးနေခြင်းတယ်ဒါပေမဲ့မနေ့တနေ့ကမှရောက်လာတဲ့ယောဂီပုဂ္ဂိုလ်များကြတော့တရားကိုစွစွဆိုင်ဆိုင်အထုတ်လို့ရရလားစိတ်ကရောငြိမ်သလားမငြိမ်ဘူးလားစိတ်မတည်ငြိမ်တော့ဝေဒနာတွေကရောမပေါ်ဘူးလားအဲဒီတော့စိတ်ကလည်းပြန်လို့ဝေဒနာတွေကလည်းထွက်ဆိုတော့တရားအာယုံထဲမှာသူစိတ်ထားလို့ရသလားမရဘူးလား မရတဲ့အခါကာလကြတော့စကားပြောချင်တာစကားပြောဟိုလူနဲ့တွေ့စကားပြောဒီလူနဲ့တွေ့စကားပြောရှုမှတ်မှုမသိလို့လည်းပဲတခါတရံမှာဘယ်လိုရှုမှတ်ရမလဲဘယ်လိုရှုမှတ်ရမလဲမသိမေးအဲ့တော့တကယ်တမာရိရနေတဲ့ပုဂ္ဂိုလ်အတွက်အနှောက်အယှက်မဖြစ်ဘူးလားအဲ့ဒီလိုယောဂီတွေကိုအနှောက်အယှက်မဖြစ်ရအောင်ဘုန်းကြီးသောမနာရမရွှေမင်းဝန်သာသနာရေးတာသူ့အဆင့်လေးနဲ့သူ10ရက်တန်အထုံးမဲ့ပုဂ္ဂိုလ်ကိုပထမအဆင့်နဲ့ဖြတ်ထားမယ် ဆယ်ရအားထုတ်မဲ့ပုဂ္ဂိုလ်ဟာဒီနေရာဒီနေရာဒီနေရာမှာပဲနေရမယ်ဒီဓမ္မယုံမှာပဲတရားထုတ်ရပြီးတဲ့အဲ့ဒီဆယ်ရက်အားထုတ်လို့ဆယ်ရက်ဆယ်ရက်ဆယ်ရက်အားထုတ်လို့အားထုတ်နည်းကိုပိုင်းပိုင်းနိုင်နိုင်သဘောကျသွားပြီအဲ့ဒီလိုသဘောကျသွားတဲ့ပုဂ္ဂိုလ်တကယ်ကိုပေါ့ပေါ့များမြောင်ကထိထိရောက်ရောက်အားထုတ်တော့မယ်တကယ်အမတ်ကိုစစ်စစ်ဆက်ဆက်အသေးစိတ်အမှုအရာတွေကစပြီးနိုးစိတ်ကစအိပ်ပျော်စိတ်ကြအောင် ရှေ့အမှန်နောက်အမှန်ငါစက်အောင်ကြိုးစားမှတ်တော့မယ်ဆိုတဲ့ပုဂ္ဂိုလ်အတွက်အနောက်ရှက်မပေးအောင် အနောက်ရှက်မရှိအောင်သူ့ကိုသီးသန့်နေရာထိုင်ခင်းပေးခြင်းတယ်အထုတ်တဲ့နေရာမှာလည်းပဲသီးသန့်ဓမ္မယုံနဲ့ဘုန်းကြီးထားခြင်းတယ်အဲဒီလိုယောဂီကိုတကယ်အလုတ်လုံးမဲ့ပုဂ္ဂိုလ်ကိုတကယ်သီးသန့်ခွဲထားမယ် တရားကိုလေ့လာတဲ့ပုဂ္ဂိုလ်အတွက်အာမထုတ်တပူးသေးလို့အာထုတ်တဲ့ပုဂ္ဂိုလ်အတွက်၁၀ရက်၁၀ရက်အာထုတ်တဲ့ပုဂ္ဂိုလ်ရက်တူသမားကိုရက်တူနေရာလေးပဲထားမယ်။တကယ်ရက်ရှိလှုပ်လှုပ်တော့မယ်ဆိုတဲ့ပုဂ္ဂိုလ်ကိုရက်ရှိနေရာထားမယ်။အဲဒီလိုယောဂီတွေကြကြနန်းနာတရားအသိဉာဏ်တွေပေါင်းမြောက်အောင်အာထုတ်နိုင်ဖို့ဆိုပြီးတော့ဘုန်းကြီးစိတ်ထဲမှာ သာသနာအတွက်ငါဘယ်လိုလုပ်ပေးရမလဲယောဂီတွေအတွက်ငါဘယ်လိုလုပ်ရမလဲဆိုပြီးတော့ဘုန်းကြီးစိတ်ကူးတွေရှင်းနေတယ်။ ဘုန်းကြီးဒီကနေ့66နဲ့ဒီနေ့သိခြင်းလဲသိမယ်မနေ့ဖန်သိခြင်းလဲသိမယ်ဓမ္မမဟုတ်ဘူးဆိုရင်ဒီ66နဲ့အတွင်းလဲသိခြင်းလဲသိမယ်66နဲ့ဟာ12ရက်နေ့မှပြည့်မှာဘယ်နေ့မှပြည့်မှာကြည်ဒီကြားရဲရောမသိနိုင်ဘူးလားသိနိုင်တာပဲတကယ်လို့သိသွားရင်ဘုန်းကြီးရဲ့စိတ်ကူးကြီးအလကားပဲစိတ်ကူးရှည်နေတာအဲ့ဒါတွေစိတ်ကူးမရှိဘဲနဲ့ဘုန်းကြီးတရားကြီးတွေလှုပ်လှုပ်နေရမှာဟုတ်တယ်မို့လားဘုန်းကြီးအလုပ်ကြီးတွေလုပ်နေရမှာ ယောဂီတို့ဆိုရင်ဒါနာကောင်းမှုပြုမယ်ဆိုရင်လည်းပြုရမယ်။သီလစောင့်မယ်ဆိုရင်လည်းစောင့်ရမယ်။ဘာဝနာပွားမယ်ဆိုရင်လည်းဘာမှရက်တွေလတွေနှစ်တွေစောင့်မနေနဲ့။အခုကြမ်းပါတယ်အခုအချိန်လေးငါအခုထပ်သွားမယ်။ဘယ်သူမှတိုင်မင်းမနေနဲ့အထုပ်လေးဆွဲပြီးလာလိုက်ရှင်မင်းဝန်ရိပ်တာ။ရွေရိပ်တာလာမလားတောရိပ်တာလာမလားလာခဲ့အချိန်မရွေး။အထုပ်လေးဆွဲပြီးလာခဲ့ဒါပြီးပြီ။ကိုလှုပ်ချင်တဲ့အချိန်ကိုကိုလှုပ်ရမယ်။ဒီရိပ်တာဆယ်စခန်းလေးဖွင့်တဲ့ရိပ်တာမဟုတ်ဘူး။ တကယ်လို့တလန့်မှာတစ်ချိန်ဆယ်စကန်ဖွင့်နေဆိုရင်ကိုယ်ကလည်းအထုတ်ချင်တဲ့ဆန္ဒရှိတယ်ဆယ်စကန်လည်းဖွင့်နေရင်းနဲ့ကြုံမှသာတရားဝင်လို့ရမယ်ဟုတ်တယ်မဟုတ်လားအခုဘုန်းကြီးရိပ်တာကနှစ်ပေါက်ဖွင့်ထားတာဆိုတော့ဘယ်အချိန်ကိုကတရားအထုတ်ချင်တဲ့စိတ်ဆန္ဒပေါ်တယ်ပေါ်တဲ့အချိန်လေးကိုလာလို့မရဘူးလားဒီဒီရိပ်တာမှာအမြဲတမ်းယောဂီဟာရာကျော်ရှိနေတယ်အမြဲတမ်းအဲကိုတယောက်တည်းမဟုတ်ဘူးကိုလာခြင်းတဲ့အချိန်ကိုလာအထုတ်လို့ရတယ်အဲဒီလိုအထုတ်လို့ရတာဒါကြောင့်မို့အခုလည်းပဲ ဘုန်းကြီးမှလည်းပဲစိတ်ကူးရှိတာအခုယောဂီတွေမှလည်းပဲအခုစိတ်ကူးရှိနေမှာအခုတရားနာတာကပြောရတာတရားနဲ့အာရုံရောက်ချင်မှရောက်စိတ်ကတရားနေပြီးတော့တရားတရားဝဲပြီးပြန်သွားရင်ရွှေကုံတက်ရကောင်းမလားခမဲတို့စိတ်ထဲမှာရှိကောင်းရှိနေလိမ့်မယ်နော်အိမ်တန်းပြန်ရကောင်းမလားဒါစိတ်ကူးတွေရှိနေတာရွှေကုံလည်းရောက်ချင်မှရောက်မှာလမ်းနေဖြတ်ပြီးတော့မသိနိုင်ဘူးလားကားတွေကကြမ်းလိုက်တာမှလွန်လို့ကမ်းလမ်းကိုမထွက်ရဘူးကြောက်ကြောက် ကန်းလည်းကြောက်တာပဲခွေးလည်းကြောက်တာပဲခွေးတွေကလည်းပေါ်လိုက်တာလွန်လို့မတော်လို့ခွေးယူကရင်လည်းမသိနိုင်ဘူးလားဒီနေ့ကပဲဖတ်ကြည့်လိုက်တယ်သတင်းစာလေးဖတ်ကြည့်လိုက်တယ်ခွေးယူကမြင်းကိုကြိုက်တယ်မြင်းကယူပြီးတော့လူတွေလိုက်ကြိုက်တာလူတွေဒုက္ခရောက်ကုန်ဒါကြောင့်မို့ခွေးကလည်းကြောက်စရာမကောင်းဘူးလားသိနိုင်တယ်သိနိုင်တယ်ဘုန်းကြီးတို့ယောဂီများဒါကြောင့်မို့ကိုကိုကိုယ်တိုင်မို့စိတ်ကူးတွေရှင်းမနေချမ်းနဲ့လွတ်တင်တာတွေ နေနေလားမြန်မြန်လားမြန်မြန်ဒါကြောင့်မို့ဘုရားရှင်ကိုတော်မြတ်ကြီးကအဲ့ဒီမှာဒီမဟာဒနာကုံတယ်ကြီးဟာသူစိတ်ကူးတွေရှင်းနေတယ်စိတ်ကူးတွေရှင်းနေတယ်အဲ့ဒီတော့ဒီလိုဆိုရင်ဘာလုပ်ပေးရမလဲဗျာမြေတော်အနန္တကမေးတဲ့ဗန္ဒီအရှင်ဘုရားတတ္တထူကုံတယ်ကြီးအားတဲ့အန္တရာယောအန္တရေတိကိမ္ပနာဘဝိတ္တိကိမ္ပနာဘဝိတ္တိအဘယ်သို့ဖြစ်လက်တတ်ပါနည်းဖျား အဲ့ဒီကုံတဲ့ကြီးဘာများဖြစ်မှာလဲဗျာသူဘယ်လိုအန္တရာယ်တွေများကြုံတွေ့မှာလဲတဲ့အဲ့လိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုမေးလျှောက်တော့မြတ်စွာဘုရားကအာနန္ဒညီပွားလိမ့်မှာအာနန္ဒာအာမဩဖြစ်လက်တန့်သည်တတ္တဟာခုနှစ်ရက်သားလျင်နဲ့တတ္တဟာမေဝခုနှစ်ရက်သားလျင်စီဝိတဝအသက်ရှည်၍သောတို့ကုံသေးကြီးတိမေစုမုခေသေမင်းဤခရွင်ဝ၌ပဋိဋ္ဌာပဋိတ္တိကြလတံ ခုနှစ်ရက်ပဲကြံတော့တယ်တဲ့သူနေဖို့ဘယ်နှစ်ရက်ပဲကြံတော့တာလဲခုနှစ်ရက်ပဲကြံတော့တာသူကဟိုမယ်ဒီမှာကုံသွယ်ရောင်းဝယ်မှုတွေလုပ်ဖို့ဘယ်နှစ်နှစ်စိတ်ကူးထားတာလဲတဲ့တနှစ်တာပတ်လုံးစိတ်ကူးထားတာသူကစိတ်ကူးနေတာသူနေဖို့ရာကလူဘဝမှာနေဖို့ရာဘယ်နှစ်ရက်ပဲကြံတော့တယ်ဒါကြောင့်မို့အာနန္ဒာညီပွားလိမ္မာအာနန္ဒာတဲ့သတ္တဟံမေဝခုနှစ်ရက်တာလျက်ဇီဝေတဝါအသက်ရှင်၍ တောထိုကုံတဲ့ကြည်တိမေစုမုခေတိမင်းဤခရွင်း၌ပဋိတတိကြလတံတဲ့ခွန်ရက်ပဲကြံတော့တယ်တဲ့သူနေဖို့မရှိတော့ဘူးတဲ့ဒါကြောင့်မို့ခွန်ရက်ပဲကြံတော့တယ်အဲ့လိုခွန်ရက်ပဲကြံတော့တယ်အတွက်ကြောင့်မို့သေဖို့ရာတွေနင်းနေပြီနိနေပြီဖြစ်တဲ့အတွက်ကြောင့်မို့သူလှုပ်တင်လှုပ်ထိုက်တာတွေမြန်မြန်ကြီးပြုတ်လှုပ်တင်တယ်လို့ဘုရားရှင်ကိုရောင်မြတ်ကြီးကဧဇေဝကိစ္စအတ္တပံကောဇင်ညာမရဏသူဝေ နာဟိနောသင်္ကရတေနမဟာသေနေနမေစုနာဒီဒေသနာကိုမြတ်စွာဘုရားဟောပါသူဝေနဖန်က၌ဇီဝိတံဝါသက်ရှင်၍နေရဥမီကို၎င်းမရဏဝါတေယမီကို၎င်းကိုစင်ညာဘဲသူသည်ဧကတိတိသိနိုင်ပါအနိဘုန်းကြီးလည်းမသိဘူးတရားမနေရယောဂီတို့သိရလားမနေ့ဖန်နေရမယ်မနေ့ဖန်သိမယ်ဆိုတော့ဘယ်သူမှမသိနိုင်ဘူးလေ ဒါကြောင့်မို့သူဝေနိဗ္ဗာန်က၌ဇိဝိတံဝါသစ္ရှင်၍နေရဥမီကို၎င်းမရဏဝါတေယမီကို၎င်းကောစင်ညာဘေသူတိဧကတိတိသိနိုင်ပါအနိဣတိဧသောနှလုံးသွင်း၍အာတ္တပံပြုဝေကိစ္စမှန်သမျှတွေကိုဘုန်းကြီးတို့ဗုဒ္ဓဘာသာဝင်နေဆိုရင်ဒါနကောင်းမှုတွေပြုဖို့သီလတွေစောင့်ဖို့ဘာဝနာတွေပွားဖို့ဒီလိုကုသိုလ်ကောင်းမှုတွေပြုဖို့အတွက်ရက်တွေလတွေနှစ်တွေရွှေ့ရမှလားမြန်မြန်လား ဒါကြောင့်အတ္တမပြုဝေကိစ္စမှန်သမျှတွေကိုဖြစ်စီဝံနိဗ္ဗာန်တပ္နိယမရွေယနေ့ပင်လင်ကိစ္စအချိန်မဆိုင်မဲနဲ့တစ်ချိန်နဲ့ပြုလို့အပ်ပါပြီ။မြန်မြန်ကြီးပြုလို့ပါတဲ့။ဘာကြောင့်မြန်မြန်ကြီးပြုလို့ရမှာလဲဆိုရင်ဟိနိဗ္ဗာန်သေမည်ရှင်းပြီဟုမသိနိုင်ခြင်း၏အကြောင်းတော်ကားတဲ့။မဟာသေနေနာရေမီအစိမ့်လက်နေယောဂစသည်ဖြင့်သေစေနိုင်ကြောင်းစစ်တီပေါင်းများစွာရှိသော ကျေနမေဇုနာသေမင်းဟုခေါ်သောသေခြင်းတရားနှင့်နောငါတို့အားသင်္ကရံရဲ့ချိန်ပေးထားခြင်းတစိုးလက်ဆောင်ပေးထားခြင်းခုခံတိုက်ခိုက်နိုင်အောင်စစ်သည့်ဘုဘာစုဆောင်ထားခြင်းသည်နာအာတိမရှိယုအမှန်ပါမိမိတို့မှာဘုန်းကြီးတို့ယောဂီများရေနေရောမသိနိုင်ဘူးလားမင်းနဲ့ရောမသိနိုင်ဘူးလားလေးနဲ့ရောမသိနိုင်ဘူးလားအစိတ်လက်နဲ့ဒီနဲ့ရောမသိနိုင်ဘူးလား 96ဖြာသောယောဂဝေဒနာတွေဤနဲ့ရောမသိနိုင်ဘူးလားနောက်ဆုံးဒီလိုရင်နေရဲ့အန္တရာယ်တွေနဲ့ရောမသိနိုင်ဘူးလားကဲသိစေနိုင်တဲ့စစ်တီတွေကနည်းနည်းလေးလားအများကြီးလားအဲ့ဒီသိမဲစစ်တီတွေနဲ့မိမိတို့ကရချင်းပေးထားတာများရှိသလားမလာခဲ့ပါနဲ့ဦးငါမှဘာတွေလုံးမလို့ငါဘာတွေလုံးเสียရှိသေးတယ်ဒါတွေအတွက်လုံးပြေเสียရှိသေးတယ်သမီးအတွက်လုံးပြေเสียရှိသေးတယ် မိမိအတွင်လည်းမိမိဗာလေးလုပ်ဦးမယ်ဆိုတာလေအဲ့ဒီလိုလုပ်เสียရည်ရှိသေးလို့ငါစီကိုမလာပါသေးနဲ့ငါကိုမခေါ်ပါသေးနဲ့နေပါအောင်လို့ဘယ်နှစ်ဘယ်ရဲ့ဘယ်ချိန်ဘယ်ခါကလာငါအသက်ဘယ်ရွယ်ကြမှာလာခေါ်ပါရချင်းပေးထားတာများရှိသလားမိမိတို့သိမိတ်ကြသွားတဲ့ပုဂ္ဂိုလ်ဆိုရင်တစိုးလက်ဆောင်ပေးမယ်ဆိုရင်လည်းပေးလို့မရဘူးလားသိမိတ်ကြတဲ့ပုဂ္ဂိုလ်ဆိုရင်တစိုးလက်ဆောင်ပေးလို့ရသေးတယ် ဒါပေမဲ့လို့ဘုန်းကြီးတို့ဟောဒီမှာသေမင်းကြီးနဲ့အများအားရင်ဆိုင်နေရတဲ့ပုဂ္ဂိုလ်ဟာအဲ့ဒီသေမင်းကိုမိမိတို့ကနေပါအောင်လမ်းမခေါ်ပါသေးနဲ့ဘယ်နှရက်နေပါခေါ်ပါလို့တစိုးလက်ဆောင်ပေးထားတာရောရှိသလားမရှိဘူးဗျာနောက်ပြီးတော့ဒီသေမင်းလာလို့ရှိရင်မင်းကလည်းသေမင်းမင်းရဲ့စစ်တီတွေနဲ့လာငါလည်းပဲမင်းကိုပြန်ပြီးခုခံတိုက်ခိုက်မယ်ဆိုတဲ့ကိုယ့်ဘက်မှာစစ်တီအင်အားစုဆောင်းထားတာရောရှိသလားမရှိဘူးဆိုတော့သေမင်းကလာခေါ်ရင်လိုက်သွားရုံပဲရှိတာပဲဟုတ်တယ်မို့လား အဲ့တော့ကိုယ့်ဘက်ကဘာမှမရှိတော့တင်မင်းလာခေါ်ရဲ့ချင်းလက်ရမှာဆိုတော့ကိုယ့်ဘက်ကပြည့်စုံတင်ပြည့်စုံတိုက်တဲ့ဒါနာကောင်းမှုတွေသီလကောင်းမှုတွေဘာဝနာကောင်းမှုတွေမြန်မြန်ကြီးပြည့်စုံထားဖို့မလိုဘူးလားကိုယ့်ဘက်ကဒါတွေအင်အားပြည့်စုံထားပြီဆိုရင်တင်မင်းလာခေါ်ရောကြောက်စရာလိုသေးရဲ့လားအင်းအားရှိရင်ရင်ဆိုင်ရဲတယ်ဘုန်းကြီးတို့ယောဂီများဟုတ်တယ်မဟုတ်လားဘာပဲဖြစ်ဖြစ်ကိုယ့်ဘက်ကပြည့်စုံနေရင်ဘသူနဲ့ဖြစ်ဖြစ်ရင်ဆိုင်ရဲတယ် ပညာချင်းပြိုင် ကိုယ့်ဘက်ကပညာတွေတက်မြောက်နေရင်ပညာချင်းရင်ဆိုင်ပြီးတော့ရှင်ပြိုင်ရဲတယ်မိမိတို့ဒီမှာအာအင်ဗလာချင်းပြိုင်မယ်ဆိုရင်လေကိုယ့်ဘက်ကအာအင်ပြည့်စုံနေရင်ရင်ဆိုင်ရဲတယ်ပြိုင်ရဲတယ်ပစ္စည်းဥစ္စာတွေမိမိဘက်ကပြည့်စုံနေတယ်ဆိုရင်လည်းပစ္စည်းချင်းရှင်းပြိုင်ပဲဆိုပြိုင်ရဲတယ်မပြည့်စုံရင်ပြိုင်လို့ရပါမလားကိုယ့်ဘက်ကကုသိုလ်တွေပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာသင်မင်းနဲ့ရင်ဆိုင်ရရင်ဘာမှကြောက်စရာမလိုဘူး ဒီမြေအိုးနဲ့တူတဲ့ခန္ဓာကိုယ်ကြီးစွန့်ပစ်ပြီးတော့ရွှေအိုးနဲ့တူတဲ့ခန္ဓာကိုယ်ကြီးကိုရမှာနတ်ခန္ဓာကိုယ်ဘာခန္ဓာကိုယ်လဲအေးဒါကြောင့်မို့ဘုရားရှင်ကိုရောမြတ်ကြီးကဟောရင်လို့မြေအိုးနဲ့တူတဲ့ခန္ဓာကိုယ်ကြီးကိုစွန့်ပစ်ပြီးတော့ကုသိုလ်ရှင်များဟာတကယ်ရွှေအိုးနဲ့တူတဲ့နတ်ခန္ဓာကိုယ်ကြီးရမှာတဲ့အဆင့်နှိမ့်သွားတာလားအဆင့်မြင့်သွားတာလားဟေးဒါကြောင့်မို့ကိုယ့်ဘက်ကပြည့်စုံနေဖို့မလိုအပ်ဘူးလားဗျာလိုအပ်တယ် ဒီသေမင်းကတော့ဖြင့်အချိန်ကျလို့ရှိရင်သူ့ရဲ့စစ်တီတွေလွတ်ပြီးတော့သေစေမှကြီးတယ်ပဲဒါကြောင့်မို့အဲ့ဒီသေမင်းမလာသေးခင်အသေးကမဟုတ်ခင်ဘုန်းကြီးတို့ယောဂီများကုသိုလ်ကောင်းမှုတွေကမြန်မြန်ကြီးဥအောင်လုပ်ထားဖို့မလိုဘူးလားတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဆိုရင်အသေးကမဥခင်ဉာဏ်ကဥအောင်ကြိုးစားထားဖို့မလိုဘူးလားဟောဒီဝင်လေထွက်လေလေးရက်သွားတာနဲ့ခင်ဗျားတို့ဘာဖြစ်သွားမှာလဲသေသွားမယ်သေသွားမယ် ဒါလေးဝင်လေထွက်လေလေးမရသေးခင်ကိုကြိုးစားရမယ်ဟုတ်တယ်မလားအဲ့ဒီလိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီသိခြင်းတရားနဲ့ဆက်ပြီးတော့ဒါကြောင့်မနက်ဖြန်တပတ်ကသိမယ်ဆိုတာ မသိဘူးတဲ့မသိနိုင်တဲ့အတွက်ကြောင့်မို့ဘုန်းကြီးတို့ယောဂီများဉာဏ်ဉာဏ်ကြီးပြုဝေကိစ္စတွေဉာဏ်ဉာဏ်ကြီးပြုရမှာလားနှင်းနှင်းပြုရမှာလားအေးဉာဏ်ဉာဏ်ကြီးပြုရမယ်တဲ့ဒါကြောင့်မို့စစ်တီများတဲ့ သေမင်းနဲ့စစ်တီများတဲ့သေမင်းနဲ့မိတ်ဖွဲ့ထားခြင်းမရှိပါတဲ့ကဲဆောင်ပုဒ်လေးဆိုကြည့်အောင်နော်စစ်တီများတဲ့သေမင်းနဲ့မိတ်ဖွဲ့ထားခြင်းမရှိပါစစ်တီများတဲ့သေမင်းနဲ့မိတ်ဖွဲ့ထားခြင်းမရှိပါ တဇိုပေထစေအင်အားစုထားခြင်းလည်းမရှိပါတဇိုပေထစေအင်အားစုထားခြင်းလည်းမရှိပါ ထို့ကြောင့်နေပြံမသေးယံဧကံတိတိမတိပါထို့ကြောင့်နေပြံမသေးယံဧကံတိတိမတိပါ နေရက်မပြင်းယနေ့ပင်အလျင်အမြန်အာထုတ်ပါနေရက်မပြင်းယနေ့ပင်အလျင်အမြန်အာထုတ်ပါ ကြောင့်မြန်မြန်ကြီးအထုတ်ခိုင်းတာလဲဆိုရင်သေဖို့ဟာဝေးလို့လားနီးလို့လားသေဖို့ဟာအင်မတန်မှနီးနေလို့ဘုန်းကြီးတို့ယောဂီများရင်ဘလောက်နီးလဲဆိုရင်လက်လေးတကွေးတဆန့်အတွင်းရောမသေးနိုင်ဘူးလားမျက်စိလေးတမိတ်အတွင်းရောမသေးနိုင်ဘူးလားမျက်တောင်တစ်ခတ်အတွင်းလေးရောမသေးနိုင်ဘူးလားအသက်ကလေးတရှုတဆိုင်အတွင်းရောမသေးနိုင်ဘူးလားနေသလားမြန်သလား မြန်လိုက်တာသိခြင်းတရားကအလွန်ကိုမြန်တယ်ဒါကြောင့်မို့မြန်တဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီမဟာဒဏတထေကြီးကိုတွားပြီးတော့မြန်မြန်ပြောကြည့်ဘာကြောင့်အသေးမြန်တယ်လဲဆိုတာဘုန်းကြီးတို့ကိုဇတ်တော်လေးတစ်ခုရှိသေးတယ်ဇဝနဟန္တဇတ်တဲ့ဘာဇတ်တော်လဲဇဝနဟန္တဇတ်တော်မှာဘုန်းကြီးတို့အလောင်းတော်ဖြစ်တဲ့ဇဝနဟန္တမင်းဟာ သူ့ရဲ့ပြန်တန်းနှုံးဟာဘလောက်ထိအောင်လျင်မြန်တယ်လဲဆိုရင်နေနဲ့တောင် ပြန်ပြီးပြန်တန်းနိုင်တယ်။ဘုန်းကြီးတို့ကောင်းငယ်မှာသွားနေတဲ့နေကြီးအဲ့ဒီနေကြီးနဲ့တောင်မှတခါလဲပြန်တန်းနိုင်တယ်ရှင်ပြန်ပြီးတော့အဲ့လောက်ထိအောင်သူ့ရဲ့အမြန်နှုံးဟာအင်တန်မြန်တယ်။နေနဲ့ပြန်တဲ့အခါမှာရှေ့ကကြာလိုက်တခါတရံမှသူအတူတူပြန်သွားလိုက်တခါတရံနောက်ကရောက်သွားလိုက်တခါတရံရှေ့ကရောက်သွားလိုက် အဲဒီလောက်တိအောင်လင်းလင်းများများသူနေနဲ့ပြန်ပြီးတော့ပြန်တန်းနိုင်တယ်ဒီနေ့မှသူ့ရဲ့ညီတော်ဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီမှာနေနဲ့သွားပြီးတော့သူ့ရဲ့အားကိုစမ်းပြီးပြိုင်နေဆိုပြိုင်တာအဲ့ဒီမှာနေလေ၁၂နာရီလောက်အချိန်ကြာတော့သူဘယ်လိုမှမတတ်နိုင်တော့အဲ့ဒီမှာမတတ်နိုင်တဲ့ကအတောင်တွေဟာတခါလေပူးလာပြီးတော့မေးပွင့်မတန်ခံစားရတဲ့အခါမှာနောင်တော်ဖြစ်တဲ့သမဏဟန္တာဟင်းသာမင်းဟာသိပြီးတော့အဲ့ဒီမှာနောက်ကနေလိုက်သွားပြီးတော့သူ့ညီကိုသူ့ ကိုယ်ပေါ်မှာတင်လိုက်တာသူကိုယ်ပေါ်မှာတင်ပြီးတော့တခါလေနေမင်းနဲ့ရှင်ပြန်ပြီးတော့ပြန်တာအဲ့လိုပြန်ရင်ပြန်ရင်နဲ့အဲ့ဒီမှာစဉ်းစားတာငါဘာအကျိုးမှမရှိဘူးသူ့ကိုနိုင်လို့ရောငါဘာအကျိုးရှိမှလဲဘာမှအကျိုးမရှိမဲ့အတူတူငါဗရန်တိပြီမှာရှိတဲ့မိတ်ဆွေမင်းနဲ့သွားပြီးတော့သံလာဘသံလာဘဆိုရယ်တရားစကားပြောတာဆွေးမွေးတာကမှငါမှတော်လေဦးမယ်ဆိုပြီးတော့အဲ့ဒီမှာပြန်ဆင်းလာတာ ညီတော်ကိုတော့သူ့နေရာသူပြန်သွားဆိုပြီးတော့သူပြန်ဆင်းလာဆင်းလာပြီးတော့အဲ့ဒီမှာဗာရဏသီမင်းထံမှာသူရောက်တဲ့အခါကျတော့ဗာရဏသီမင်းကလည်းပဲမိတ်ဆွေဗာရဏသီမင်းကလည်းပဲကြာကြာနာနာကြိုးစိုးကြိုးစိုးပြီးတော့သူ့ရဲ့အတောင်တွေရောစီတွေပါတွေနဲ့လိမ့်နေပေးတယ်ခြေရောက်တယ်စီနဲ့ပန်းနဲ့လိမ့်နေပေးပြီးနေရာထိုင်ခင်းကောင်းမွန်စွာတာဟိုကလည်းမင်းကိုမင်းမင်းချင်းဆိုတော့တခါနဲ့ကြာကြာနာနာအခန့်ပြုစုပါနောက်ပြီးတော့တကယ်ကိုတကားရည်တွေဘာတွေနဲ့ပြားရည်တွေအချိုးရည်တွေနဲ့အခန့် အဲ့လိုအခန့်ပြုစုပြီးတော့သင်ဟင်းတာမင်းဘယ်ကလာတာလဲဆိုတော့အခုဒီနေ့ပြုလုပ်ခဲ့တဲ့အကြောင်းအရာလေးကိုနေနဲ့ဒီမှာပြိုင်ပြီးတော့လာခဲ့တဲ့အကြောင်းတွေကိုပြောပြတော့အော်နေနဲ့တောင်ပြိုင်တာလားကျွန်ုပ်အဲ့ဒါကိုသိကြည့်ကျင်တာပဲကျွန်ုပ်ကြည့်ပြရစီမြင်ကျင်ပါတယ်ပေါ့ဗာရဏတိမင်းကသင်မင်းကြီးငင်းငင်းနေဆိုရင်ကျွန်ုပ်ရဲ့စွမ်းရည်ကိုသင်မင်းကြီးကိုပြပါမယ်သင်သင်မင်းကြီးရဲ့ နေပြည်တော်မှာနိုင်ငံတော်မှာလေးအတက်ကိုတက်ကြွတဲ့ပုဂ္ဂိုလ်တွေရှိပါသလားလို့မေးတယ်တက်ကြွတဲ့ပုဂ္ဂိုလ်တွေရှိတယ်အဲဒီလောက်ဆိုရင်လေးအတက်ကိုအလွန်တက်ကြွတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်၄ဦးကိုခေါ်ပါဆိုတော့အဲဒီတွေကရွေးချယ်ပြီးတော့တက်ကြွတဲ့ပုဂ္ဂိုလ်၄ဦးကိုခေါ်နိုင်ရင်ပြင်မှာအဲဒီမှာတိုင်းတိုင်းစိုက်ခိုင်းတယ်စိုက်ခိုင်းပြီးတော့တိုင်ဘေးကနေပြီးတော့လည်းပဲအဲ့ဒီမှာသူတို့ရပ်ဖို့ရအတွက်၄တောင်တောင်၄တောင်ကနေပြီးတော့နေရာတွေပေး အဲ့ဒီနေရာတွေပြေးပြီးတော့ကျွန်ုပ်ရဲ့လျင်မြန်မှုကို သင်မင်းကြီးကိုပြပါမယ်အဲကျွန်ုပ်ကိုတော့သင်မင်းကြီးမြင်မှာမဟုတ်ဘူးကျွန်ုပ်ရဲ့ခြေတော်လေးကိုသင်ဆွဲလဲလေးတစ်ခုဆွဲထားပါကျွန်ုပ်လှုပ်ရှားတဲ့အတန်ကိုတော့သင်ကြားနေရမယ်အဲတော့ကျွန်ုပ်လှုပ်ရှားနေတဲ့အတန်ကိုတော့ကြားနေရမယ်ကျွန်ုပ်ကိုတော့မြင်မှာမဟုတ်ဘူးအဲတော့သင်ရဲ့လေးသမားတွေဟာကျွန်ုပ်ကိုလေးယောက်စလုံးတပြိုင်တည်းတစ်ချိန်တည်းပြစ်ပါ အဲ့ဒီပြစ်သမျှမြားတွေကိုယူပြီးတော့သူတို့နေရာကိုသူတို့ပြန်ချထားပါမယ်သူ့ကိုမမှန်ဘူးအဲ့ဒီပြစ်လိုက်သမျှမြားတွေကိုအကုန်လုံးတစ်ခါနဲ့ဖမ်းယူပြီးတော့သူ့နေရာသူမြားတွေကိုအဲ့ဒီလေးသမားရဲ့ခြေရင်းမှာပြန်ချပြပါမယ်ဆိုပြီးတော့အဲ့ဒီမှာသူ့ရဲ့ဖြစ်ပါမလားဆိုဩဖြစ်ပါလေကြပြပါဆိုတော့ဒီသင်ရဲ့လေးသမားတွေကိုသာအစွမ်းထက်တဲ့လေးသမားတွေနဲ့စမ်းတပ်ပါဆိုပြီးတော့အဲ့ဒီမှာအလေကောင်ကတိုင်ထိတ်မှဘုန်းကြီးတို့လောင်းတော်ဟင်းသာမင်းကနားတယ် နားပြီးတော့ဒေါင်လေးတောင်ကနေပြီးတော့လေးအတက်ကိုကျွမ်းကျင်တဲ့အဲ့ဒီလေးသမားတွေကတပြိုင်နဲ့တစ်ချိန်နဲ့ပြစ်ထည့်လိုက်တယ်။အဲ့ဒီပြစ်လိုက်တာကိုဘုန်းကြီးတို့အလောင်းတော်ဟင်းသံမင်းကတခါအဲ့ဒီမြားတွေကိုဖမ်းယူပြီးသူ့နေရာသူပြန်ချ။ဒါပေမဲ့အဲ့ဒီအတန်လေးတော့ကြားနေရတယ်ချွေတန်လေးကအတန်လေးမြည်တဲ့အတန်လေးပဲကြားရတယ်။ဟင်းသံမင်းကိုမမြင်အောင်အဲ့ဒီလောက်လျင်းမြန်တာ။အဲ့ဒီလောက်လင်းလင်းမြန်မြန်ကြီးပြုတ်လုသွားတာတွေကိုမြင်ရတဲ့အခါကာလကြတော့ဩ အရှင်ဟင်းမင်းဟာအတော်ကိုလျင်မြန်ပါလားလို့ပြောတယ်အဲလိုလျင်မြန်တဲ့အခါကျတော့လျင်မြန်ပါလားဆိုတော့ဟိုကဟင်းနာမင်းကပြောတယ်အခုဟာတကယ်အမျက်ဆုံးလျင်မြန်မှုမဟုတ်သေးဘူးတဲ့အလေအလတ်အလျင်မြန်မှုလည်းမဟုတ်သေးဘူးတဲ့ပရိတောလာမကဝေကောတဲ့ဒါကတော့အာအနည်းဆုံးလျင်မြန်မှုပဲအခုသူ့ကိုပြတဲ့ဟာကအာအနည်းဆုံးလျင်မြန်မှုပဲတဲ့အလတ်စားလျင်မြန်မှုလည်းမဟုတ်ဘူးအမျက်စားလျင်မြန်မှုလည်းမဟုတ်ဘူးတဲ့ အဲ့ဒီလောက်အားအနည်းဆုံးလျင်မြန်မှုလေးတောင်မှအလွန်ကိုလျင်မြန်နေတာကိုတွေ့ရတော့အသင်ဟင်းသာမင်းတဲ့လျင်မြန်တဲ့အရာများလောကကြီးရှိသေးသလားလို့အဲ့ဒီမှာမင်းကနေပြီးတော့မေးတာအဲ့ဒီမှာသင်ဒီဟင်းသာမင်းတဲ့လျင်မြန်တဲ့လျင်မြန်တဲ့ပုဂ္ဂိုလ်များရှိသေးရဲ့လားမေးတဲ့အခါကျတော့ကျွန်ုပ်တဲ့လျင်မြန်တဲ့အရာရှိတယ်အဲ့ဒါဘာလဲဆိုတော့အဲ့ဒီမှာဟင်းသာမင်းကနေပြီးတော့မဟာရာဇမြတ်သောမင်းကြီးတဲ့ အာမကျွန်ုပ်တဲ့လျင်မြန်တဲ့အရာဆိုတာရှိပါသေးတယ်တဲ့အာမကကျွန်ုပ်တို့ဤဥတ္တမကျွန်ုပ်ဤတဲ့ဥတ္တမဝေကာတော်ပြီတဲ့မြတ်သော အဟုန်ထက်လည်းပဲတတဂုဏေနအဆတရားဖြင့်၎င်းတဲ့သဟတဂုဏေနအဆတထောင်ဖြင့်၎င်းတဲ့သတသဟတဂုဏေနအဆတသိန်းဖြင့်၎င်းတဲ့ဣမေတံတတ္တနာဤတတ္တဝါတို့ဤအာယုသင်္ခါရအာယုသင်္ခါရတို့သည် တိကတရံအလွန်လျင်မြန်စွာဖီယန်းသည့်ကုံဓာတ်ကုံဤဗိဇန်းသည့်ပြက်တတ်ကုံဤခရံကုံချင်းသို့ကိစ္စန်းသည့်ရောက်ကုံဤတဲ့အဲ့ဒီမှာဘုန်းကြီးတို့အလောင်းတော်ဟင်းသာမင်းကကျွန်ုပ်ရဲ့မြတ်သောလျင်မြန်ခြင်းထက်အလျင်မြန်ဆုံးအရာပါလဲဆိုရင်သိခြင်းတရားပဲသိခြင်းတရားဟာအမြန်ဆုံးပဲအခုတွေ့ပြီးတော့တော်နေကြရှိခြင်းမှရှိတာဟုတ်တယ်မို့လားအခုအတူတူစကားပြောနေရင်းနဲ့ ခေါင်းငုံပြီးတော့နေလိုက်ရင်ကခေါင်းမောလိုက်တော့ဟိုကအသက်မရှိတော့တာလေမရှိဘူးလားတချို့အတူတူထမင်းစားနေတာနော်စားနေရင်တောက်နေရင်လည်းဟိုဘက်ကအသက်ထွက်သွားတာ तू မသိလိုက်ဘူးသိတာနှေးတာလားမြန်တာလားကဲအလောင်းတော်ဟင်းသာမင်းဟာသူ့ရဲ့လျင်မြန်မှုဟာအလွန်ကိုလျင်မြန်နေအမျက်ဆုံးလျင်မြန်မှုတဲ့အဆတရားလည်းမကဘူးအဆတစ်ထောင်လည်းမကဘူးအဆတစ်သိန်းလည်းမကဘူးလေအဲ့ဒီတဲ့ကိုလျင်မြန်နေတည်ခြင်းတရားဟာလျင်မြန်ဆုံးမှာပဲဆိုတော့မှအဲ့ဒီမှာ ဗာရဏသီမင်းကြီးဟာတခါလဲထိတ်လန့်တုန်လှုပ်တဲ့စိတ်တွေဖြစ်သွားတာအဲဒီမှာအသင်မင်းကြီးတဲ့ဘာမှမထိတ်လန့်နဲ့ဘာမှမတုန်လှုပ်နဲ့အသင်မင်းကြီးမသေးခင်အချိန်လေးအတွင်းမှာအသင်မင်းကြီးဟာဒါနသီလဘာဝနာဆိုတဲ့ကောင်းမှုကုသိုလ်တွေကမြန်မြန်ကြီးပြုပါတဲ့ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲဘုန်းကြီးတို့ကြံစီစိတ်ကူးရှည်မနေကြနဲ့ဟုတ်တယ်မလားကိုလုံးရမယ်အလုပ်ကိုနေ့နေ့လုပ်ရမှာလားမြန်မြန်လုပ်ရမှာမြန်မြန်လုပ်ရမယ် တခါတရံမှာကိုကြံစီထားတာတွေဘာမှမလုပ်လိုက်ရပဲနေသွားမယ်ကိုယ့်ရဲ့အကြံစီဟာကြံစီတာပဲရှိတယ်လက်တွေ့မဟုတ်ဘူးနော်ဟုတ်တယ်မဟုတ်လားလက်တွေ့မဟုတ်ဘူးတကယ်လက်တွေ့ဆိုတာကတကယ်ကိုအလုပ်လုံးမှာဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကသိခြင်းတရားဟာဒီလောက်မြန်နေအဲ့ဒါကြောင့်မို့တင်ဟောဒီမဟာဒနာကုံတယ်ကြီးကိုသွားပြီးတော့ပြောကြည့်တဲ့အဲ့ဒီမှာသွားပြီးတော့ပြောကြည့်ဆိုပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကရဲရဲဝံ့ဝံ့သာပြောတဲ့ ကိစ္စသွားချေအာနန္ဒအာနန္ဒကိစ္စသွားချေဝိတ္တထောရဲရဲဝုံဝုံသာပြောလေလောဘုရားရှင်ကိုတော်မြတ်ကြီးကအားပေးလိုက်တယ်ရဲရဲဝုံဝုံသာပြောတယ်သူနေရမဲ့အသက်ဟာဘယ်နှရက်သာကြံတော့လဲခုနှစ်ရက်ပဲကြံတော့တယ်အဲ့ဒီကံမှာဟောဘုန်းကြီးတို့အာနန္ဒမထေရထေရောအာနန္ဒမထေတိတက္ကတဌာနံလှဲရှိယအယဒုက္ခနဝါသွား၏ဘိခာယဆွမ်းလုံငါစရိသွားလေ၏ ရသော်ဘုရားရှင်နဲ့အတူတကွမလိုက်တော့ဘဲနဲ့ဒီကြီးတော်အနန္တဟာအဲ့ဒီလဲကုံတယ်များရှိတဲ့အထယ်ကုံတယ်များရှိတဲ့နေရာကိုလက်တက်ကြီးရှိတဲ့နေရာကိုတွားတယ်။တွားပြီးဆွံ့ရတယ်။အဲ့လိုဆွံ့ရတဲ့ခါကဏ္ဍကြတော့မဟာဒနာကုံတယ်ကြီးကလည်းပဲတကယ်ဘာသာတရားကိုအင်မတန်လေးစားတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီမှာဒီတော့အနန္တကိုပင့်ပြီးတော့ဆွမ်းများလေးပဲခဲပွဲဘောဇင်းနေမြတ်မြတ်နိုးနိုးမြတ်နိုးပွဲအရာတွေပေါ့ဗျာ။ မျက်နှိုးပွေဖြစ်စီတွေဆိုတော့မျက်နှိုးပွေဖြစ်စီတွေဆိုတာကတကယ်အကောင်းဆုံးအမွန်ဆုံးအမျက်နှိုးဆုံးဝတ္ထုပစ္စည်းတွေဆွမ်းနေဆွမ်းဟင်းတွေလောင်းထူလိုက်တာပေါ့အဲ့လိုလောင်းလူပြီးတဲ့အခါကလည်းကြတော့မှဘုန်းကြီးတို့မဟာဒနာတထေကြီးကိုတတိပေးလူတဲ့အတွက်ကြောင့်မို့ဒီတော်အာနန္ဒကနန္ဒိုကုံသေးကြီးကို ထေတော်မထေသည်အာဟပြောဆိုတယ်မထေကြီးဒီအာနန္ဒမထေကနေပြီးတော့ကုံသေးကြီးကိုသူ မပြောဘဲနဲ့တတိမပေးဘဲနဲ့သွားလို့မဖြစ်ဘူးငါသူတတိပေးပြီးပြောအောင်မှပဲဆိုပြီးတော့အဲ့ဒီမှာဂိတကနာကာလံဣဒဝတိတတိတိဂိတကကာလံအဖေမြလို့သောကာလပတ်လုံးဣဒဤရ၌ဝတိတတိနေလတနေတကားတော်တတိကြီးတဲ့တကားတော်ကုံသေးကြီးဒီမှာဘလောက်ကြာကြာနေမှလဲလို့မေးလိုက်တယ်အဲ့ဒီအခါမှာကုံသေးကြီးကနေပြီးတော့ဗန်းဒီရှင်ဘုရားအဟံဘုရားတပည့်တော်သည်ဒူရာတော်ဝေသောအရမအာဂတော်လာခဲ့ပါသည်ဘုရား တပည့်တော်ဗာရာဏသီမြို့ကနေလာခဲ့ရပါတယ်ဗျာတဲ့အဝေးကြီးကပါသစေပုဏကမေတံမိအကဲ၍တပံလာပြန်တပံလာပြန်သည်ဖြင့်နောက်တစ်ခေါက်လာရမယ်ဆိုရင်တဲ့ခဏချက်ချင်းလာလို့မရပါဘူးဗျာတဲ့ဘဗင်သောကြာမြင့်ပပင်သောကြာမြင့်သည်ဘဝိတ္တိဖြင့်လက်တံဒီပြီးတော့နောက်တစ်ခေါက်ဆိုတာအကြာကြီးနေမှလာနိုင်မယ်ဗျာတဲ့အဲလိုအကြာကြီးနေမှလာနေမှာဖြစ်တဲ့အတွက်ကြောင့်မို့ဣမံတံဝဆရံ ဤနှစ်တို့ကလပတ်လုံးဣဒံဤရ၌ဝတိတဝါနေ၍ဗန္တံပစိုးဗန္တာကိုဝိကိနေတဝါရောင်းဝယ်၍ကမိတာမိသွားပါအံတပည့်တော်မိုးလေးလ၊နှွေလေးလ၊ဆောင်းလေးလတနှစ်တာကလပတ်လုံးဒီမှာပဲအယောင်းအဝယ်ပြုတ်ပြီးတော့နေမယ်စိတ်ကူးထားပါတယ်ဗျာလို့အဲ့ဒီလိုလျှောက်တော့အဲ့ဒီမှာညီတော်အနန္တမထေရကမြတ်စွာဘုရားအမိန့်ရှိလိုက်တဲ့အတိုင်းပဲရဲရဲရင်းရင်းပဲဥပဒကဒါယကဂုံတေကြီးတဲ့ ဇီဝိတန္တရာယောအသက်ဤအန္တရာယ်ကိုဇီဝိတန္တရာယောအသက်ဤအန္တရာယ်ကိုဒုဇာနောဒုဇိနောသိနိုင်ခဲ့၏မိမိရဲ့အသက်အန္တရာယ်ဆိုတာသိနိုင်ခဲ့တယ်အဘမတံမမိမလျောပဲကာတုပြုခြင်းကဝတ္တတိသိ၏မိမိရဲ့အသက်အန္တရာယ်ဆိုတာကိုယ့်ရဲ့နေရမယ့်အချိန်သိရမယ့်အချိန်ဆိုတာကိုသိနိုင်ခဲ့တယ်တဲ့ဒါကြောင့်မမေ့မလျော်ပဲနေသင့်တယ်လို့အဲဒီလိုအမေးရှိလိုက်တဲ့အခါကလည်းကြတော့တထေးကြီးကလည်းပဲ ပညာရှိဖြစ်တဲ့အခါကဏ္ဍကြတော့ဗန္ဒီရှင်ဗျာတဲ့အန္တရာယောအသက်အန္တရာယ်သည်ကိမ္ပနာဘဝိတ္တိကိမ္ပနာဘဝိတ္တိတဲ့အတုဖြစ်လက်တတ်ပါလိဗျာတပည့်တော်ရဲ့အသက်အန္တရာယ်များအရှင်ဗျာမြင်တွေ့နေလို့လားတဲ့အဲ့ဒီလိုမေးလျှောက်တဲ့အခါကဏ္ဍကြတော့အဲ့ဒီမှာဥပဒကဒါယကကြီးအာမအာမဩဖြစ်လက်တန်းတဲ့ သတ္တဟံမေဝခွန်ရဲ့တာလျက်ဒေသိဤဇီဝိတံအသက်ရှင်ခြင်းဒီဘဝိတ္တိဖြစ်လက်တံသိရဲ့အသက်ရှင်ခြင်းဟာခွန်ရဲ့ဖြစ်နေရတော့မင်းဘယ်နှရက်ဖြစ်နေရမှာလဲနည်းခွန်ရက်ဖြစ်နေရတော့မင်းတတိကြီးကမှခွန်ရက်ပဲဘုန်းကြီးတို့ယောဂီတို့ကခွန်ရက်ထီအောင်တောင်းနေကြမှနေရမှာကိုကိုကိုဒီမှာအသက်ရှူရရပ်ပြီးတော့ဘုန်းကြီးတို့ယောဂီများနှလုံးယောဂါဖောက်ပြီးတော့ချက်ချင်းရောမသိနိုင်ဘူးလားသိနိုင်တယ်နော် အခုယောဂါတွေကအမတန်မှများနေတာလူတိုင်းလူတိုင်းဟာယောဂဗျာတွေအမျိုးမျိုးနဲ့တချို့ပုဂ္ဂိုလ်တွေဟာကိုယ်အိယာပေါ်တယ်မယ်ကိုယ့်အကိုတည်ဆုံးသွားတဲ့ပုဂ္ဂိုလ်တွေမရှိဘူးလားအစားစားခြင်းနဲ့လည်းပဲဘုန်းကြီးတို့ဒီမှာလေးဖြတ်ပြီးတော့လေးတင်တုံးဖြတ်ပြီးတော့ပြန်တော်မူတဲ့ပုဂ္ဂိုလ်လည်းဘုန်းကြီးကဆွန်းစားရင်းနဲ့ဆွန်းဝိုင်းတဝိုင်းနဲ့ထိုင်စားရင်းနဲ့အဲ့ဒီမှာကိုဘေးရပုဂ္ဂိုလ်တခါလဲလဲကျသွားပြီးတော့ပြန်တော်မူတာလည်းဘုန်းကြီးတွေ့ဘူးလေဆွန်းဝိုင်းတဝိုင်းနဲ့ထိုင်စားတာ ဒါကြောင့်မို့သိခြင်းတရားတွေကအင်မတန်မြန်တယ်စားနေရင်လည်းမဖြစ်နိုင်နဲ့သွားနေရင်လည်းရက်နေရင်ရောအိတ်နေရင်ရောအချိန်မရွေးပါဖြစ်နိုင်လေအချိန်မရွေးသိနိုင်တယ်ဆိုတော့နေ့နေ့လားညံ့ညံ့လားညံ့ညံ့ကြီးသိနိုင်တာသိနိုင်တယ်ဆိုတော့ကိုယ့်ဘက်ကကိုယ့်ဟာကိုယ်ပြည့်စုံအောင်မလုပ်ရမလဲပြုလုပ်ထားဖို့မလိုဘူးလားတရားတွေအားထုတ်မယ်ဆိုရင်လည်းကိုယ့်ဟာကိုယ်ပြည့်စုံအောင်အားထုတ်ထားဖို့မလိုဘူးလား အဲ့ဒီမှာအသက်အန္တရာယ်များတွေ့နေပါသလားဘုရားဆိုတော့တတ္တဟမေဝါတဲ့ခုနှစ်ရက်ပြပြင်းတယ်တေတင်ဤဇိဝိတာအသက်ရှင်ခြင်းသည်တဲ့ဘဝတတိဖြစ်လက်တံတဲ့သင်ဟာအသက်ရှိဖို့ရခုနှစ်ရက်ပဲနေရတော့မယ်ဆိုတော့အဲ့ဒီမှာထိတ်လန့်တုန်လှုပ်ပြီးတော့သွားတယ်တထေကြီးဟာအဲ့ဒီမှာထိတ်လန့်တုန်လှုပ်သွားပြီးတော့ဩငါနေဖို့ရခုနှစ်ရက်ပဲကြာမှာတော့လားသူစိတ်ကူးထားတာကဒီနေရာမှာဘလောက်ကြာကြာနေမယ် တစ်နှစ်နေဖို့စိတ်ကူးထားတာအခုခုနှစ်ရက်ပဲနေရတော့မှာပါလားဆိုပြီးတော့အဲ့ဒီမှာငါလှုပ်တင်တာငါလုံးမပဲဆိုပြီးတော့အဲ့ဒီမှာရှင်အနန္တမထေရကိုညီတော်အနန္တမထေရကိုရှင်ဗျာမနဲ့ပါမြတ်စွာဘုရားနဲ့တကွသံဃာတော်ရှင်မြတ်များအားလုံးပေါ့သံဃာဂုံပေါ့ဗျာဘုန်းကြီးပြောမယ်ဆိုရင်တော့အဲ့ဒီတော့သံဃာတော်များအားလုံးတပည့်တော်ရဲ့ဟောဒီလဲတစခန်းကိုစွန့်ဖုံပြီး9ရက်တိုင်တိုင်ကြွရောက်တော်မူပါဗျာတဲ့ဘယ်နှရက်တယ်လဲ ခုနှစ်ရက်တိုင်တိုင်အဲ့ဒီမှာသူ့ရဲ့လက်ထစခန်းကြီးမှာဘုရားအမှုရှိတဲ့တန်ဃာတော်တွေပြင့်ပြီးတော့စွမ်းနေဆက်ကလူတန်းနေအာလို့ပြည့်စုံသည့်တိအောင်စွမ်းနေဆက်ကလူတန်းနေလူတန်းပြီးတော့နောက်ဆုံးခုနှစ်ရက်မြောက်တဲ့နေ့ကြတဲ့အခါကျတော့မှဘုရားအမှုရှိတဲ့တန်ဃာတော်များကိုဘာလုပ်လဲဆိုတော့ဗုဒ္ဓဗမုခံဘုရားအမှုရှိတဲ့ဘိက္ခုတန်ဃာယဟန်တန်ဃာတော်များကိုစွမ်းနေမဟုတ်တော့ဘဲနဲ့အဲ့ဒီမှာဝပန်းပစိုးတယ်ဘာတွေပါလိမ့်မလဲ အေးဝပန်းပစိုးတယ်တွေကိုတခါတဲ့သင်္ကန်းအဖြစ်နဲ့တစုံစီတစုံစီတစုံစီတစုံစီ အားလုံးလှူဒန်းတယ်။ဘုရားမိုးရှိတဲ့တန်ဃာတော်တွေကိုအားလုံးလှူဒန်းတယ်။အဲလိုအားလုံးလှူဒန်းတဲ့အခါကလည်းကြတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲအဲ့ဒီမာဒနာကုံတယ်ကြီးကိုအနုဘောဒနာတရားအနေအချင်းမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဥပဒကဒယကကြီးဗန္နိတေနနာမပညာရှိတို့မြည်တီကား ဣဒေဝံဤရ၌တာလျံဝတိတံမိမိုးလေးလာတို့ကာလပတ်လုံးဝတိတံမိနေလိုက်ပါဝတ္တံမိုးလေးလာတို့ကာလပတ်လုံးဝတိတံမိနေလိုက်ပါဟုအံဣတိစီတင်သာကမ္မဤမည်ဤမည်သောအမှုကိစ္စကိုပယောစိတ်သာမိသည်ပြည်စေအမှုစိန်တေတဝါကြံစီခြင်းကစိန်တေတုံကြံစီခြင်းကနဝတတိမသိမအသိနေမှဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များကိုတတိရှိတဲ့ပုဂ္ဂိုလ်ပေါ့ဆိုလိုရင်းကတော့ ကိုကိုကိုမိမိကိုကိုသတိရှိနေတဲ့ပုဂ္ဂိုလ်ဟာဩကိုဟိုတုန်းကနဲ့တူသေးလားမတူဘူးကိုကကိုကြံကြည့်ငါကျမ်းမာကြီးတွေလည်းပဲဖောက်လာပြီကျမ်းမာကြီးတွေကလည်းအမျိုးစုံဖြစ်လာပြီအသက်အရွယ်အချင်းလည်းပဲကိုရလာပြီတကယ်တမ်းဆိုရင်ကိုနေဖို့နဲ့သေဖို့ငါသေဖို့ကနီးလာပြီငါလှုပ်တဲ့လှုပ်ထိုက်တဲ့အလုပ်တွေငါမြန်မြန်ကြီးလုပ်မှပါလားအဲ့ဒီလိုဒါတတိရှိတဲ့ပုဂ္ဂိုလ်အသိဉာဏ်မှဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားကအဲ့ဒီလိုစိတ်ကူးတွေရှေးမနေနဲ့ မြန်မြန်ကြီးပြုတင်တာကိုပြုလိုက်တဲ့မြန်မြန်ကြီးပြုတင်တာကိုပြုပါတဲ့အတနောမိမိအတနောပန္နမိမိဤဟာဇီဝိတန္တရာယမေဝအသိအန္တရေကိုသာလျင်စိန်ဤတို့ကြံစီခြင်းကဝတ္တတိသင့်ပါပေ၏မိမိရဲ့သိခြင်းတရားကိုမိမိပြန်ပြီးတော့နှလုံးသွင်းရတယ်အဲလိုမရဏနုတ္တိအနေအချင်းသိခြင်းတရားကိုနှလုံးသွင်းပြီးတော့သိခြင်းတရားကိုနှလုံးသွင်းတဲ့အခါမှာလည်းပဲ အမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာမိမိကိုယ်ကိုအချိန်မရွေးသိနိုင်တယ်ဆိုတာမသိဘူးလားသိတယ်သိခြင်းတရားကိုအမြဲတမ်းနှလုံးသွင်းနေကြည့်အမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာအချိန်မရွေးငါသိနိုင်တယ်ဆိုတာသိနေတယ်သူကချက်ချင်းနဲ့ပဲဝင်လေလေးဝင်ပြီးထွက်နေလေးထွက်သွားတဲ့အချိန်ဓမ္မမဟုတ်ဘူးထွက်နေထွက်ပြီးနောက်တစ်ခါဝင်လေပြန်မဝင်လာရင်ဘာဖြစ်မှာလဲသိမှာပဲအဲ့တော့တရှုတဆိုင်အတွင်းကိုငါသိနိုင်ပါလားဆိုတာ तू သိနေတယ် အဲ့လိုသိနေတဲ့ပုဂ္ဂိုလ်သိခြင်းတရားကိုသိနေတဲ့ပုဂ္ဂိုလ်ဟာမိမိတရားအထုတ်တဲ့နေရာမှာရောပေါ့ပေါ့တန်တန်အထုတ်ပါဦးမလားအမထုတ်တော့ဘူးဘုန်းကြီးတွေဒီနေ့အမေရိကမှာသွားပြီးတော့တရားပြတဲ့အခါအဲ့ဒီမှာယောဂီလေးပဲ80လောက်ရှိပါတယ်အဲ့ဒီတရားပြတဲ့နေရာမှာယောဂီလေးတယောက်ဘုန်းကြီးကိုလျှောက်တယ် သူလျှောက်เสียရှိလို့ပါဆိုပြီးတီးချမ်းလာလျှောက်ပါတီးချမ်းလာလျှောက်တာကသူဘာပြောလဲဆိုဘုန်းကြီးကညံနဲ့ပတ်သက်တာတွေကိုပြောပေးနေတဲ့အတွက်ကြောင့်မို့သူတဲ့အခုအဲ့ဒီညံနေဟိုတုန်းကသူဖြစ်ဖူးပါတယ်သူတွေ့ဖူးပါတယ်အခုအားထုတ်တယ်ကြိုးစားတယ်တဲ့အဲ့ဒီလိုကိုမဖြစ်ဘူးတဲ့အဲ့ဒီလိုမဖြစ်ယုံနေမဟုတ်ဘူးတဲ့စိတ်ကိုမငြိမ်ဘူးတဲ့သူကပြောတယ် သူပြောတာပွင့်လင်းသလားမပွင့်လင်းဘူးလားပွင့်လင်းတယ်နော်စိတ်မငြိမ်မဲနဲ့စိတ်ငြိမ်တယ်လို့လိမ်မပြောဘူးနော်သူပွင့်ပွင့်လင်းလင်းပြောတာနော်ဘုန်းကြီးကိုသူဟိုတုန်းကဆရာတော်ဟောဟောသွားတဲ့ဉာဏ်စင်တွေသူဖြစ်ဖူးတယ်တဲ့အခုသူမဖြစ်ဘူးတဲ့သူစိတ်ကိုမငြိမ်ဘူးတဲ့သူပြောပြတယ်အဲ့ဒါဘာကြောင့်လဲတပည့်တော်ဟိုတုန်းကဒါနဲ့ဘုန်းကြီးကမေးတယ်ဟိုတုန်းကလို့ဘယ်အရွယ်လောက်ကအထုတ်လဲအဲ့ဒီချိန်တုန်းကဘာတွေများဖြစ်ခဲ့သေးလဲလို့ဆိုတော့ တပည့်တော်ကား accident ဖြစ်တယ်တပည့်တော်နဲ့ပါတဲ့ပုဂ္ဂိုလ်တွေအားလုံးသေတယ်တပည့်တော်လည်းလုံးဝသတိတွေလစ်နေတယ်တဲ့ရများစွာသတိတွေလစ်နေပြီးတော့မှနောက်ပိုင်းသတိပြန်ရတယ်သတိပြန်ရတဲ့အခါမှာ तू ဟာတကယ်သေတွင်းထွက်ကလေးဖြစ်လာတယ်ဘာထွက်ကလေးလဲသေတွင်းထွက်ကလေးဖြစ်တော့သူ့ကိုယ်သူငါတရားတော့မှာပါလားဆိုတာကြောက်တဲ့စိတ်လေးမရှိဘူးလားသူနဲ့အတူတူပန်သွားတဲ့ပုံကိုယ်တွေအကုန်လုံးဘာဖြစ်သွားလဲအကုန်ကန်းအစီရင်ဖြစ်ပြီးကုန်သေးတယ် သူကြားနေတယ်အဲ့ဒီမှာတပည့်တော်တရားမှာကြောက်တယ်ဗျာအဲ့လိုကြောက်တာနဲ့တပည့်တော်မြန်မာနိုင်ငံကိုပြန်လာပြီးတော့တပည့်တော်တရားအတင်းအားထုတ်တယ်အတင်းအားထုတ်တယ်အဲ့ဒီလိုအားထုတ်တဲ့အခါစကားလည်းမပြောဘူးစားလည်းအစွန်းစားပေါက်ဆိုတာလည်းပဲဟာရဖြစ်ဦးလေတော့ပဲတရားပဲအချိန်နဲ့အမျှတရားပဲပြောရင်ကတော့နိုးစိတ်ကစပြီးတော့သူအိပ်ပျော်စိတ်ကြအောင်တတိမလောက်အောင်သူမှတ်ခဲ့တယ်မှတ်နိုင်ခဲ့တယ်မှတ်နိုင်ခဲ့တယ် အခုပြောတဲ့ဆရာတော်ပြောပြသွားတဲ့ဉာဏ်တွေလည်းပဲသူဖြစ်တယ်အခုဘာကြောင့်မဖြစ်တာလဲတဲ့ဘုန်းကြီးကပြောတယ်အခုပြန်ပြီးကား accident ဖြစ်လိုက်လို့ပြောလိုက်တယ်အခုပြန်ပြီးကား accident ဖြစ်လိုက်လို့အဲ့ဒီတုန်းကလို့ယောဂီရဲ့စိတ်ကအခုသိရတော့မယ်ဆိုတာအနိကမသိဘူးလားသိနေတယ်တဲ့အဲ့ဒီလိုကိုသိရတော့မှာဆိုတာသိနေတဲ့အတွက်အတင်းကြောက်ပြီးတော့အတင်းတရားတွေအားထုတ်တယ်အခုရောလို့ကိုယ်စိတ်ထဲကိုမနှက်ဖန်သိရမယ်ဆိုတာရောစိတ်ထဲစဉ်းစားမိလား ခါမှမစဉ်းစားမိဘူးလေအခုတော့ကောင်းနေတော့ေးဒါကြောင့်မို့အခုကစိတ်ကိုကမှအဲ့ဒီတော့ကသိရမှာကနီးနေပြီငါမသိခင်လေးမှာငါကြိုးစားမှပဲကြိုးစားမှပဲဆိုကြိုးစားတာအခုအဲ့ဒီလောက်စိတ်ကရောရှိသလားဆိုတော့မရှိပါဘူးအေးမရှိရင်မဖြစ်ဘူးအဲ့ဒီလိုဖြစ်ချင်ရင်အဲ့ဒီလိုပြန်ပြီးကာအက်ဆီဒင့်ပြန်ဖြစ်လို့ပြောတာဘုန်းကြီးကကဲသိရမှာကိုအနိကထားပြီးတကယ်ကိုသိရမလောက်ဖြစ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကလည်းတရားကိုတကယ်တမ်းအကျိုးစားဘူးလား တကယ်ကြိုးစားရင်တကယ်တရားအသိဉာဏ်တွေဝိပဿနာဉာဏ်တွေမဖြစ်နိုင်ဘူးလားအေးတကယ်ဖြစ်နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတကယ်ကြိုးစားမယ်ဆိုရင် တကယ်တမ်းဖြစ်နိုင်တယ်အခုလည်းပဲမိမိရဲ့သိခြင်းတရားတွေကိုအနိကအခုဖြစ်လာတဲ့အခါကာလကြတော့တရားတော်မယ်ဆိုတာ ခုနှစ်ရက်ပဲကြံတော့တယ်ဆိုတော့အခုဒီမှာမဟာဒနာကုံတယ်ကြီးတရားမှာကြောက်သလားမကြောက်ဘူးလားကြောက်ပြီတရားမှာကြောက်ပြီဆိုတဲ့အခါကာလကြတော့ကိုလောက်ရမယ် ပြုပွဲကိစ္စတွေဒါနာကောင်းမှုတွေသီလကောင်းမှုတွေသူညံ့ညံ့ကြီးမပြုဘူးလားကဲလုံးဝကိုဘာမှကိုမတွေးတော့ဘာမှအင်ကိစ္စတွေသာသမီကိစ္စတွေစီးပွားရေးကိစ္စတွေဘာမှမတွေးတော့ဘူးသူလှူဖို့တန်းဖို့စိတ်နဲ့သူဒီမှာအခုဒီခုနှစ်ရက်လေးအတွင်းကိုမိမိဒါနာကောင်းမှုတွေပြုမယ်သီလတွေစောင့်မယ်ဘာဝနာတွေပွားမယ်အဲ့ဒီလိုပဲဒါလောက်ပဲစိတ်ကူးတော့တယ်အဲ့ဒီခါကျတော့မှမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဣဒံဝတ္တဝတေတာမိဣဒံဟေမန္တခေမိတု ဟိတိဗံလုံဝိစိန်တေတိအန္တရာယနာဘုဒ္ဓတိတိဒီသေသနာတော်လေးကိုမြတ်စွာဘုရားဟောတာပဲဣဒံဣမသမိဌာနိဣယဌာနဣဒေသ၌ဟိတေစီတေဇံဣမိဣမိတော်မူကိစ္စကိုကရွန်တော်ပြုလျက်ဝတ္တံမိုးလီလာတို့ကလပလုံးဝသိတ္တမိနေလိုက်ပါဥအံဟိတေစီတေဇံဣမိဣမတဣဒံဣမသမိဌာနိဣယဌာနဣဒေသ၌ ဣတိစီတေသံဤမည်ဤမည်သောအမှုကိစ္စကိုကရွန်တော်ပြုလုပ်လျက်ဟေမန္တခေမေသူဆောင်းလေးလာຫນွေလေးလာတို့ကလပါလုံးဝသိတ္တမိနေလိုက်ပါဟုအံဟိတေဧသောဘာလောလောဘဒေါသမောဟပြောထူမိုက်တော်သူသည်လောဘတွေဒေါသတွေမောဟတွေဖုံးလွှမ်းပြီးတော့နေတော့ဒါနသီလဘာဝနာကောင်းမှုပြုဖို့ရာ तू မေ့သလားမမေ့ဘူးလားမေ့နေတော့တာစိတ်ကူးတွေရှင်းနေတော့တာ တွေးနဲ့ကိုယ်မှာဝတ္ထုပစ္စည်းရှိသလောက်စိတ်ကူးရှိတာပဲအခုခေတ်မှာဆိုရင်ဝတ္ထုပစ္စည်းပေါ်များပေါ်များသလောက်အတွေးတွေနဲ့ငါဘာတွေလုပ်လိုက်မယ်ဘာတွေလုပ်လိုက်မယ်ဘာတွေတိဆောက်လိုက်မယ်ဘာစီးပွားရေးတွေလုပ်လိုက်ရင်ဘယ်လိုကောင်းလိုက်မယ်စိတ်တွေဖြစ်နေတာဒါစိတ်ကူးတွေရှိတာကိုရင်ဘာတွေရှိနေတာလဲကိုယ့်ရဲ့သိခြင်းတရားကိုတော့သူတတိယသေးရလားတတိမရဘူးဒါကြောင့်ဣတိဤသို့ဘာလောလောဘဒေါသမောဟပြောထူမိုက်တော်သူသည်စိန်တေတိကြံစီကစိတ်ကူးရှိ၍နေလေ၏ အတနောမိမိအန္တရာယောပစ္စည်းမိအရေးအန္တရာယ်ဘေးကိုကနဘုဇတိမသိနိုင်ပါပေဟိတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်အဝဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်းအဲ့ဒီလိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးက စိတ်ကူးရှိပြီးတော့မနေနဲ့တဲ့အတိလိမ္မာဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ပညာရှိတဲ့ပုဂ္ဂိုလ်တတိရှိတဲ့ပုဂ္ဂိုလ်အဲ့ဒီတတိရှိတဲ့ပုဂ္ဂိုလ်ဟာမိမိရဲ့အသက်အန္တရာယ်ကိုသိရမည်အရေးကိုပြန်ပြီးတော့စဉ်းစားပြီးတော့သိခြင်းတရားကိုမရဏနုဒ္ဓတိကမ္မထံတရားလေးကိုအမြဲတမ်းနှလုံးသွင်းပြီးတော့အသေးကမဥခင်မိမိဉာဏ်ကဥအောင်အသေးကမဥခင်မိမိဒါနသီလဘာဝနာဆိုတဲ့ကောင်းမှုတရားတွေဥအောင်မြန်မြန်ကြီးပွားများအားထုတ်သင့်တယ်လို့ဘုရားရှင်ကိုရောမြတ်ကြီးက တတိပေးတိုက်တော်တော်မူခဲ့တယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုလည်းပဲဘုန်းကြီးကကြံစီကစိတ်ကူးမရှိကြပါနဲ့။ဟုတ်တယ်မလား။ဒီနေ့လုပ်ရမယ့်အလုပ်ကိုဘုန်းကြီးတို့နေ့နေ့လုပ်ရမှာလားများများလုပ်ရမှာလား။တရားအားထုတ်တဲ့နေရာမှာလည်းပဲဒီသေခြင်းတရားကိုအဝေးထားဆင်ခြင်ရမှာလားအနိကဆင်ခြင်ရမှာလား။အနိကဆင်ခြင်ပြီးတော့ကြိုးစားအားထုတ်မယ်ဆိုရင်ဖြစ်တဲ့ဖြစ်ထိုက်တဲ့ဉာဏ်နဲ့ အခုတရားအထုတ်တဲ့ဆရတကာလအတွင်းလေး၌လည်းပဲဝိပဿနာဉာဏ်အထူးတွေတိအောင်မရနိုင်ဘူးလားအဲ့ဒီလိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကမိမိရဲ့ပစ္စည်းမိရေးအန္တရာယ်ဘေးကိုလည်းပဲပြန်လည်နှလုံးသွင်း ပြီးတော့ပြုလုပ်သင့်ပြုလုပ်ထိုက်တဲ့ဒါနသီလဘာဝနာကောင်းမှုတွေပြုလုပ်သင့်တယ်လို့အဲ့ဒီလိုတတိပေးတရားဟောကြားတဲ့အခါကျတော့မှအဲ့ဒီမဟာဒါနကုံတယ်ကြီးဟာလည်းပဲမြတ်စွာဘုရားဟောကြားတဲ့တရားကိုနာကနာခန္ဓာညံသွင်းပြီးတော့တခါလေနှလုံးသွင်းရှုမှတ်ရင်းနဲ့ မြတ်စွာဘုရားဟောကြားတဲ့ဒေသနာတော်လဲဆုံးရောအဲဒီမှာသောတပတ္တိမဉ္ဇဏ်ပူညာဆက်ရောက်ပြီးတော့သောတပန်အရိယာဖြစ်တော်မူတယ်။ဘာပုဂ္ဂိုလ်ဖြစ်သွားလဲ။ဒါကြောင့်ဒေသနာဝတ္တနေဒေသနာတော်ဤအဆုံး၌သောဝံနေသောထိုမဟာဒနာကုံတေจิตတိသောတပတ္တိဖလေသောတပတ္တိဖို့၌ပဋိဋ္ဌိကောင်းစွာမတွေ့တည်တော်မူပါ၏တည်း ကြည်မာရဆိုကြဗျာ ပြုပြုသည်မြတ်မြတ်ဘာကကိုဆိုရမှာယနေ့ရှင်မင်းဝန်သာသနာရိပ်တာရဲ့သာသနာပြုလုပ်ငန်းဟောင်းဝါတွေဆွမ်းအားရှိသည်မြတ်လူဒန်းရတဲ့ဒါနကုသိုလ်တွေစောင့်တည်စောင့်ထင်းရတဲ့သီလကုသိုလ်တွေတရားတော်ယုတိစွာနာချာပွားများအားထုတ်ရတဲ့ဘာဝနာကုသိုလ်တွေခွန်ကြီးတို့ယောဂီများရဲ့တန်တမ်းမှမရှိကြဘူးလားအဲဒီကုသိုလ်အစုစုတွေကိုမိဘမှာစာပြီးတော့အလုံးဝိနည်းများကိုမြတ်တမ်းပေးဝေမှာဖြစ်ပါတယ် ဒါကြောင့်ပဋိဒါနပတ္တလူမောရဏပြုနိုင်ဖို့အတွက်ဘုန်းကြီးတပတ်အတွင်းလူဒန်းထားတဲ့ကုသိုလ်ရှင်များရဲ့စီရင်တွေကိုဘုန်းကြီးဖန်ချမ်းပေးပါမယ်။သောမနာရာမရွှေမင်းဝန်နဲ့ဘက်စုံအလှတော်တဲ့မိခင်ဒေါ်ချင်နုမူထားပြီးတော့ဦးချော်မြင့်ဒေါ်ကျင်ရီသာသမီမိသားစုများမှဆွမ်းပရိသာပင်အတွက်တသောဆေးပရိသာပင်အတွက်တသော ဥအောင်နိုင်ညိုဒေါ်ချူချူလိုင်မိသားစုများမှာကထိန်သင်္ကန်းအတွက်9တောင်ဒေါ်လမြသူတဲ့ကထိန်သင်္ကန်းအတွက်3တောင်ဒေါ်ဒေါ်လမြသူဘက်စုံအတွက်4တောင်တောင်မြင့်မိသားစုကထိန်အတွက်9တောင်ဒေါ်ထေထေဝင်းကထိန်အတွက်9တောင်ဥအောင်ရှင်ဒေါ်ကြည်ကြည်ဝင်းဆေးပရိသာပင်အတွက်1000တောင်ဆွမ်းပရိသာပင်အတွက်1000တောင်မိခင်ကြီးဒေါ်လာတော်မူထား၍ဆရာလေးဒေါ်ပညာသိင္ကြီးလမ်းလူတော်အတွက်3,500 နောက်ဒေါခင်စန္ဒာဘဲဆောင်အတွက်တသောင်းဒေါခင်တင့်အာရည်စုရဲ့ဥတင်ဆိုမိသားစုကထိန်သင်္ကန်းအတွက်၃သောင်းဝေတန်တော်အေးကြီးကထိန်သင်္ကန်းအတွက်၃သောင်းဦးမြင့်အောင်ဒေါတန်တန်ဝင်းဆွမ်းပေတာပင်အတွက်တသောင်းသဘူချိုရွှေဆိုင်မှာကထိန်အတွက်၃သောင်းဒေါတင်ရီဒေါကြည်ညဘဲဆောင်အတွက်တသောင်း ကိုဇော်မင်းမင်းမဆုစုညိုပစ္စုအတွက်တသောင်းဥပတွင်ဒေါ်သိန်းတင်မိသားစုကထိန်အတွက်တသောင်းဒေါ်အေးအေးမြင့်နိုင်ငံရေးဝန်ကြီးဌာနမှကထိန်အတွက်တသောင်းမောင်စောစောအောင်ပစ္စုအတွက်၃သောင်းဥထွန်းရီဒေါ်ကျင်လိုင်းနဲ့ကထိန်ပစ္စုအတွက်တသောင်းချနောက်ဘိုးဘွားရိပ်သာရှင်မင်းဝန်ဘိုးဘွားရိပ်သာလူရှင်များဥပိုးရီဒေါ်တန်းကြည်စု၍ဥမြင့်အောင်ဒေါ်တန်တန်ဝင်မိသားစုဆွမ်းပရိသာပြတော့တသောင်း ပူတောင်းရင်တော်တင်တင်မြင်းနဲ့ဆွမ်းပရိသာပင်အတွက်တထောင်ဒေါ်လာဝင်းတဲ့ဆွမ်းပရိသာပင်အတွက်တထောင်ဥကျော်မြင့်တော်ကျင်ကြီးတဲ့ဆွမ်းပရိသာပင်အတွက်တထောင်ဆေပရိသာပင်အတွက်တထောင်ဒေါ်ချိုချိုလိုင်းတဲ့55နှစ်ပြည့်မွေးနေ့အလူတော်တဲ့ဆွမ်းအလူတော်အတွက်9000ရောင်နေဥမိသားစုတဲ့ဘဝရိတ်တာမျက်နှုတ်ဘဝမျိုးစုံတဲ့မျက်နှုတ်ဘဝတဲ့မုံမျိုးစုံတဲ့တန်ဖိုးငွေ3,500ကျပ် ဒါဘဝရတအတွက်နောက်ဥမင်းအောင်ဒေါ်ဝဝဟံမိသားစု စွမ်းပရိသာပင်အတွက်တသိန်းချာမောင်စောစောအောင်ရေမီအတွက်2000ချာမောင်မြင့်သူမွေးနေ့အတူတော်စွမ်းပရိသာပင်9000ချာကိုခင်မောင်လိုင်းနဲ့မခင်ချိုလင်းနဲ့ဆေးပရိသာပင်9000ချာဥဘိုးအောင်ဒေါ်အောင်ကျွယ်ကျူးတဲ့စွမ်းပရိသာပင်1000ချာဥမောင်စိန်ဒေါ်ရင်ရွှေဘက်စုံအတွက်3000ချာ ဦးမြင့်နိုင်မိသားစုဆေးပရိသာပင်9000ကျပ်ဒေါ်သူဓမ္မစာရီဆေးပရိသာပင်1000ကျပ်ဒါရိတာတို့ကတော့အခုချိန်မှာကထင်ရာတွေဖြစ်တဲ့တို့ကထင်သင်္ကန်းလူရှင်များဖခင်မဲ့စာရုပ်ကအများကြီးဆိုတော့တရားဟောမှလည်းတော့မဟုတ်မယ်ထင်တယ်ဘုံကလေးလျာသင်္ကန်းလူပွဲတွေတဲ့ရဟန်းမကြီးဒေါ်လင်းမြင့်မိသားစုများမှာသင်္ကန်းတွေးစုံအစုံပေါင်း133စုံ အတွေ့တဲ့3သိန်း3900ကျန်ဖခင်ကြီးဥမြဝင်မိခင်ကြီးဒေါ်တီတီနဲ့မောင်လေးမောင်သိန်းတန်တို့အာကြည့်စုပြီးတော့ဥသိန်းအောင်ဒေါ်အေးအေးမုံမိသားစုမှာသင်္ကန်းတွေးဆောင်အဆုံးတရားအတွက်3သိန်းကျန်ဒါဘုန်းကြီးတို့သင်္ကန်းတစ်စုံကို3000ကျန်နှုံးနဲ့လူခံတယ်အပြင်မှာသွားဝယ်ရင်အနည်းဆုံး9000 1000ပေးရမယ်ဒါအားလုံးလှူဒန်းနိုင်အောင်မို့ဘုန်းကြီးတို့ 3000ပဲသတ်မှတ်ထားတယ်တကယ်သင်္ကန်းတစ်စုံသွားဝယ်ရင်အပြင်မှာ3000နဲ့ရပါမလားမရဘူးဒါတောင်မှတချို့ပုဂ္ဂိုလ်တွေကဟာဒီเจ้าကဈေးချိုတယ်ဟာလေသင်္ကန်းလာဝယ်သင်္ကန်းလာဝယ်တယ်3000နဲ့တယ်လာဝယ်နေတယ်ဟာသင်္ကန်းရောင်းတာမဟုတ်ဘူးသူတို့ကဒီเจ้าကဈေးချိုတယ်လေဒီမှာလာဝယ်ပြီးတခြားနေရာသွားလှူမယ်ပေါ့ဒီမှာဈေးချိုတယ်ဆိုပြီးတော့တကယ်တော့ ဒီမှာကယောဂီအများစုံစုံစီစီလှူနိုင်အောင်မို့မိသားစုတစုဟာတော့ကြဧကတိလေးတစ်ချယ်တည်းတင်းမိုင်လေးတစ်ချယ်လှူရင်မဆုံးစီဘူးဟုတ်တယ်မလားနှစ်ခုနှစ်ထည်ဝဲမှာတစ်စုံနှစ်ထည်ပေါင်းမှာပါတယ်လေတစ်စုံယောဂီတွေကဘက်ပဲ့ကျင်သလားစုံကျင်သလားစုံကျင်ရင်တယောက်တစ်စုံစီလှူ9ယောက်ရှိရင်9စုံ10ယောက်ရှိရင်10စုံဒါမှစုံပါမှာပေါ့ ဒီမှာယဟန်မာကြီးတော်လင်းရဲ့မိသားစုကဆိုရင်ဒါနှစ်စဉ်နှစ်စဉ်133စုံလူတန်းပါပဲဒီဟာအခုတခါထပ်ပြီးတော့ဒီမှာဥသိမ်းအောင်တော်အေးမိုးမိသားစုများကမိဘများမှုမိဘများရည်စူးပြီးတော့သင်္ကန်းအစုံတရာအတွက်3သိန်းကျပ်ဆင့်ရဏသဘူအေးเจ้าမာကြီးဒေါ်တန်းတန်းဆင့်မိသားစုက10စုံအတွက်3000ကျပ်ဥဇေယပွင့်အားရည်စူး၍ဒေါ်မုံမောင်မိသားစုက10စုံအတွက်3000ကျပ် ဒေါ်မမခိုင်3000ကျန်ဥမိုးဥပိုဥဖိုးထွန်းဒေါ်နန်းဒေါ်ခင်နန်းရီ9000ကျန်ဥထွန်းကြီးဒေါ်ဖြစ်ဖြူလွင်း3000ကျန်ဥဖိုးကွန်းဒေါ်ခင်နန်းရီမိသားစု9000ကျန်မတ်ကြီးကြီးလွင်းဖြာပုံမဆယ်စုံအတွက်3000ကျန်ဥစိုးမြင့်ဒေါ်ခင်မာထွေတန်းမောင်ဝင်းမြင့်နဲ့9000ကျန်ဒေါ်တင်အေး9000ကျန်ဥစောမင်းမဆုစုညို3000ကျန်မောင်ထွန်းနိုင်လင်း9000ကျန် ဥပသွင်းတော်သိမ့်တဲ့သာသမီမြေးများတထောင်ကျန်ဥက္ကမောင်ဝင်ဒေါ်ရင်အေးတဲ့6000ကျန်ဒေါ်မေရီမိသားစု9000ကျန်ဥချစ်မောင်ဒေါ်အေးမြင့်3000ကျန်ဒေါ်ဥပိပင်ဘရူဝမိသားစု3000ကျန်ဥမောင်မောင်ဒေါ်မာယာသမီးတီတီနိုင်မိသားစု9000ကျန် ဒေါ်အေးအေးမြင့်နိုင်ငံသားရေးဝန်ကြီးဌာန1000ကျပ်မောင်စွမ်းလင်းရောင်3000ကျပ်မောင်ဆိုင်လောင်မိုင်3000ကျပ်ဥထွန်းအောင်မိသားစု3000ကျပ်ဥစောလှကြီးမိသားစု3000ကျပ်ဒေါ်တန်းမြမိသားစု3000ကျပ်ဥကုကိုနိုင်မိသားစု3000ကျပ်မကေတိထွန်းမိသားစု3000ကျပ် ဒေါ်မြင့်ဒေါ်မြင့်မြင့်သားမိသားစု3000မိသားစု3000ကျဒေါခင်တို့မိသားစု9000ကျဥဖေအောင်ဒေါခင်ခင်ကြီးမိသားစု1000ကျဒေါ်လှတဲ့မိသားစု6000ကျဝေတန်ဒေါ်အေးကြီးသားစုစု3000ကျဒေါ်မေစီမိသားစုလန္တာနှစ်3000ကျဒေါခင်မေကြီး3000ကျဒေါ်ညွန့်ညွန့်အေးတဲ့အတ္တကနှစ်လန္တာ3000ကျ ဥတန်းရှင်တော်တန်းအေးတဲ့သမီးနွေနွေတဲ့3000ကျပ်ဥမဥမြင့်မောင်တော်ဝင်းရီပလောတဲ့3000ကျပ်ဥတန်းစောတော်ဝင်းအိုးပလော3ပလော3000ကျပ်ဥမိုးခိုင်တော်နွယ်နီလိုင်းတဲ့ပလော3000ကျပ်ဥဒိဟင်တော်ဝင်းဆွေတဲ့3000ကျပ်ဥမိုးဟင်3000ကျပ်ဥကျော်စိုးတော်တင်စာနိုင်3000ကျပ်ဥမုံမောင်အောင်ဒေါက်တာတင်စာခိုင်3000ကျပ်ဥတင်ပုတော်နတ်တော်ခန္နာတဲ့6000ကျပ်ဒေါခင်ခင်သူ3000ကျပ် ဒေါ်သိန်းတို့3000ကျပ်မင်းကျော်ဝင်းမတ်တတဝါတဲ့1000ကျပ်ဒေါ်ဥမိသားစု6000ကျပ်ဒေါ်စိန်မြင့်မိသားစု3000ကျပ်မတ်ဇာဇာမျိုး3000ကျပ်ဥမောင်မြဒေါ်တန်းတန်းမိသားစု3000ကျပ်ဒေါ်ငွေဤမိသားစု3000ကျပ်ဒေါ်စောရီမွန်မိသားစု3000ကျပ်ဒေါ်တန်နုစိန်မိသားစု9000ကျပ်စာပေါ်မှာရိုက်ပြီးတော့ ဝါကတ္တာဆိုတော့နာမည်တွေပါပါနေတော့ဘယ်လိုမှဖတ်မရဘူးဒီမှာဒေါ်ကျင်လာလို့ထင်တယ်ဒေါ်ကျင်လာမိသားစု3000ကျပ်ဦးနေမျိုးဝင်ဒေါ်ဆန်းဆန်းမောမိသားစု15000ကျပ်ဒေါ်စောညော3000ကျပ်ဒေါက်တာဦးတန်းဆွေဒေါ်အိမ်စန်းခင်မိသားစု15000ကျပ်ဦးရွှေကို3000ကျပ်ဦးတောင်းမြဒေါခင်တန်းသမီးမဆန်းငိမ့်နဲ့6000ကျပ် ဦးကျော်မြင့်ဒေါ်ကျင်ရေးမိသားစု9000ကျပ်ဒေါ်တင်ရှိန်တဲ့ကသားတဲ့3000ကျပ်ဒေါ်ခေမာသီရိ3000ကျပ်မောင်သွေး3000မောင်သွေး3000ကျပ်ဦးအောင်နိုင်ညိုဒေါ်ချိုချိုလိုက်မိသားစု9000ကျပ်ဒေါ်မြင့်မြင့်ကြီး9000ကျပ်ဥကောတန်လ9000ကျပ်ယဟန်ဒါယကမ္မကြီးဒေါ်ခင်ဝေ9000ကျပ်ဒေါ်ကြည်မြင့်နှင်းမောင်နှမများ15000ကျပ်ဒေါ်နိမလစာရီတဲ့1000ကျပ်ဒေါ်ဥတ္တမညာနီ1000ကျပ် ဒေါ်မြင့်စိန်နဲ့9000ကျဒေါက်တာသက်ဝင်းနဲ့ဒေါက်တာဒေါ်တင်တင်ဝင်းနဲ့သားများတဲ့15000ကျဒေါ်မြင့်မြင့်တန်း15000ကျဥမေဆန်းဒေါ်ခွာစုသားပညာဆန်းသမီးစွန်ပွင့်ဝေမိသားစု15000ကျကိုရနိုင်ထွန်းမရင်ဝင်းထိုက်မိသားစု9000ကျနောက်ဥထွန်းလှအောင်မိသားစု15000ကျဒေါ်ရင်မေမိသားစု9000ကျဒေါခင်တန်းကျွဲမိသားစု1 အဲ9000ကျပ်ဒေါ်ဒေါ်ချိုနော်စာတဲ့3000ကျပ်နောက်ပြီးတော့ဒေါ်ညွန့်ညွန့်မိသားစု3000ကျပ်ကိုတင်ထွန်းအောင်မဝင်းညွန့်လွယ်မိသားစု3000ကျပ်ဥသိန်းဆိုဒေါ်တင်မှုမိသားစု9000ကျပ်ဒေါ်လှလှတန်းတန်းမောင်စောစောအောင်မိသားစု9000ကျပ်ကဲစာရီဝလိုက်ပြီးရိုက်ထားတာဆိုတော့ဦးရဲဝင်းဒေါ်နိုင်နိုင်ကြီးမိသားစု2000 9000ကျပ် နောက်ပြီးတော့ကိုကိုခင်းနဲ့မအေးအေးသွင်းမိသားစု15000ကျန်ဒေါ်အောင်ကြီးမိသားစု11000ကျန်ဒေါ်မြင့်ရွှေမိသားစု6000ကျန်နောက်ပြီးတော့ဒေါ်နှင်းအေခိုင်မိသားစု9000ကျန်ဥထွန်းအောင်နိုင်နဲ့ဒေါ်မတန်နူးတဲ့6000ကျန်တော်တော်မိုးတဲ့ခန့်စဉ်6000ကျန်မရင်မင်းစံမောင်ထွန်းနိုင်တဲ့6000ကျန်ဥဆန်အေးဒေါ်ထေးကြီးတဲ့9000ကျန် ဒေါ်တန်းတန်းမိသားစု6000ကျန်ဝိကိုရဲနိုင်ကိုရဲနို့မတ်တီရီဆွေတဲ့6000ကျန်ဥသက်ဝေဒေါ်ချူချူစန်းတဲ့15000ကျန်ဥထွန်းထွန်းလွင်နဲ့ဒေါ်သွဲသွဲအေးမွန်နဲ့15000ကျန်ဥမောင်စိန်ဒေါ်ရင်ရွှေမိသားစု6000ကျန်ဒေါ်လတ်ကြီးမိသားစု9000ကျန်မောင်စစ်အောင်နိုင်9000ကျန် ဥဇုံမိုးဒေါခင်ခင်းနဲ့9000ကျပ်ဒေါဖွာသိန်းနဲ့9000ကျပ်နောက်ဒေါကျင်ရင်မိသားစု9000ကျပ်ဥဝင်ထေးဒေါလတ်လတ်ဝင်မိသားစု9000ကျပ်ဒေါ်ရင်ရင်ရွှေမိသားစု3000ကျပ်ဒေါ်မယူမိသားစု12000ကျပ်ဥဝင်ဟုတ်တဲ့ဒေါခက်တင်နဲ့9000ကျပ်ဒေါ်အေသိန်းနဲ့9000ကျပ် နောက်ဒေါ်အေးသိန်း9000ကျပ်ဒေါ်ရင်ရင်စောတဲ့9000ကျပ်ဦးအောင်ခင်ကြည်စု၍ဒေါ်ခင်စိန်နဲ့သားဦးထေးလွင်နဲ့2000ကျပ်ဦးမြင့်သိန်းကြည်စု၍ဒေါ်ရင်မေကြီး9000ကျပ်ဒေါ်တင်တင်ထေးမိသားစု1000ကျပ်နောက်ပြီးတော့ဒေါ်ကြည်ကျင်မြင့်မိသားစု6000ကျပ်ဒေါ်ရင်မြင့်မိသားစု6000ကျပ် နောက်ပြီးတော့ဥအောင်လဒေါ်အေးလွင်ဒေါ်တန်းရီမောင်အောင်အောင်ဒေါ်စမ်းမေတဲ့9000ကျန်းဒေါ်ဥယင်ထွေးတဲ့ဒေါ်ခင်စန်းချစ်1000ကျန်းဒေါ်ကျင်အောင်ဒေါ်ရှုဟုံဒေါ်ရှုဝေ9000ကျန်းဝေးကျိုင်ဒေါ်ခင်ဥအောင်မိသားစု9000ကျန်းဥဝင်းကိုဒေါ်လင်းလင်းထွန်းမိသားစု9000ကျန်း ဒေါခင်တင့်အားရည်စူး၍တဲ့ဥတင်စုမိသားစု3000ကျန်ဥထေးအောင်ဒေါခင်လမ်းမောင်မိသားစု9000ကျန်ဒေါခင်မြတ်ကြီးမိသားစုဒေါခင်မြတ်ကြီးမိသားစု6000ကျန်ဥဝင်းကျိုင်ဒေါခင်တန်ဝင်းတဲ့1000ကျန်ဒေါတင်ညော့မိသားစု9000ကျန်ဥကျော်စုမိသားစု6000ကျန် ဒေါ်စောလိုင်မိသားစု13000ကျပ်ဥပကြိုင်မိသားစု12000ကျပ်ဒေါ်မြင့်မြင့်လိုင်မိသားစု2000ကျပ်ဥပိုထွေဒေါ်တန်တန်ဦးမိသားစု6000ကျပ်ဥတင်ဦးဒေါ်လန်မြင့်မိသားစု6000ကျပ်ဟောစာဝတ်တွေအများကြီးများနေဖတ်လိုက်တာဘယ်လိုဖတ်တယ်လို့ထင်လဲကြော်ဖတ်သွားတာ အဲ့ဒါအကုန်လုံးမဖတ်နိုင်တော့ဘူးဗျာ3000 3000နေအကုန်ဖတ်နေရရင်ဒီစာရွက်တွေပြီးမှာမဟုတ်တော့ဟုတ်တယ်မဟုတ်လားအဲ့ဒါကြော်ဖတ်လိုက်တာနောက်တစ်ခါဖတ်ခံရင်အဲ့ဒီလိုရေးထားလိုက်ကဲဥနေမျိုးဝင်တဲ့တို့ဆန်းဆန်းမော်မိသားစုတဲ့ဆွမ်းဆန်တဲ့အိတ်စီငါးဘိတ်တာတဲ့လာစဉ်လာစဉ်လူရမ်းပါသည်တဲ့ရိတ်တာကိုလာစဉ်ဆွမ်းဆန်တော်တဲ့အိတ်စီငါးဘိတ်တာဥနေမျိုးဝင်တို့ဆန်းဆန်းမော်မှာလူရမ်းပါတယ်ကိုကိုခင်တဲ့မအေးအေးသွင်မိသားစုမှာဆွမ်းဆန်တဲ့အိတ်စီတဘုံလူရမ်းပါတယ် ကိုတင်အောင်မရင်မင်းမြင့်မိသားစုမှာလာစဉ်ဆွမ်းဆန်တော်9အေးကျူတမ်းပါလေဒေါ်မြင့်မြင့်တန်းမှာကြာစံ24ဘိတ်တာလာစဉ်လာစဉ်လှူတမ်းပါလေမစ္စတာကေမွန်ဆဲမွန်ရည်စူး၍ဇနီးတော်ဆန်းဆန်းຫນွယ်မှာဆွမ်းဆန်တော်တဲ့အေးစီ9ဘိတ်တာလာစဉ်လာစဉ်လှူတမ်းပါလေကိုနိုင်မိုးတဲ့မနန်းယူအောင်ဝင်းမိသားစုမှာဆွမ်းဆန်တဲ့အေးစီ9ဘိတ်တာလာစဉ်လှူတမ်းပါလေ ဥသိမ့်တန်ဒေါခင်မအေးဆွမ်းဆန်တော်တေလူတန်းပါလေနောက်အထုဆေယောဂီတဲ့ဒေါခင်သိမ့်နဲ့ရေမိအတွက်9000ဥခင်မောင်သွဲရေမိအတွက်9000ဆရာတော်ဖျားရဲ့မွေးနေ့ထိမှဘာလို့လဲတာတွေကစီမေးအလှတော်တဲ့ရွှေပြည်ညွန့်ပွဲယုံမိသားစုနဲ့မကြီးတဲ့မောင်နှမတစုမှရေမီးအလှတော်အတွက်9000ကျန်တဲ့နောက်ပြီးတော့ဒေါခင်တန်းအာကြီးစု၍ဒေါ်ဝိစိတ်တညာနေရေမီးအတွက်1000ကျန်ဥထွန်းကြီး ဒေါ်ဖြူဖြူလွင်တဲ့မိသားစုမှာရင်မိအတွက်2000ကျန်ယနေ့အေးလူတန်းတဲ့ကုသိုလ်ရှင်ကတော့ဒေါညာနာစာရီတကုံတောင်မှဖြစ်ပါတယ်ကဲအဲ့ဒီကုသိုလ်စုစုတွေကိုအားလုံးမိဖမှစပြီးတော့ဝိနည်းများကိုမျှတမ်းပေးဝေကြရအောင်ယနေ့ယခုဆိုကြ